ဒီနေ့2020ခုနှစ်စက်တင်ဘာလ19ရက်စနေနေ့ညနေ9နာရီချိန်ပေရီယာဆောင်းရဆုံးပေရီယာမှာမရှိတဲ့ထေရဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်သင်္ချောင်းဝတ်ပိုင်းပေါ့44ဘုရားရှင်ဘကမနေရဘူးပေါ့ ဗုဒ္ဓနုတ်တရီနဲ့ပတ်သက်တဲ့တရားတွေလေ့လာနေကြတယ်ဒီနေ့အဲ့ဒါပဲဆက်ပြောပါမယ်ဒီကတချို့ယောဂီများကဗုဒ္ဓဆိုတဲ့ဂုံပုဂ္ဂိုလ်မပြောမိဘူးပြောတော့ပြောတော့မပြောဘုန်းကြီးကနှစ်ပတ်နဲ့ဓမ္မစကြာပြောနေတော့ချုံပြောလိုက်တာအဲ့တော့အာမရဘူးဆိုတော့လည်းဘုန်းကြီးနည်းနည်းထပ်ပြီးပြောပါမယ်များသောရင်ဘုန်းကြီးကလေးတွေကိုဒီဗုဒ္ဓနုတ်တရီနဲ့ပတ်သက်ပြီးပြောပြထားမှများပါတယ် လေးတွေကိုဗာပြောရလဲဆိုဗုဒ္ဓဆိုတာဘယ်လိုပုံကုမျိုးပါလဲဒါမျိုးလေးမေးရဗုဒ္ဓဆိုတာအမှန်တရားကိုသိတဲ့ပုံကုမျိုးအမှန်ကိုသိတာအမှားကိုသိတာမျိုးမဟုတ်ဘူးအမှန်နေရာလဲ၄ခုရှိတာပေါ့နော်ဒီ၄ခုကလည်းဓမ္မစကြာတုတ်ကဟောနေတော့အဲကြောင့်ခြုံလိုက်တာရှင်ပါကဒီအမှန်၄ခုကိုသိတဲ့အတွက်ဗုဒ္ဓကိုအမှန်တရား၄ခုကိုသိတဲ့အတွက်ဗုဒ္ဓ မှန်တရားလေးကပါလေဘုန်းကြီးတို့တွေဘာဖြစ်လာကြလဲမဖြစ်ဖြစ်နဲ့မိုးရလာတော့အိုလာကြတယ်ပြီးတော့ကြာယောဂဝိနာတွေဖြစ်ကြတယ်ပြီးတော့နောက်ဆုံးတော့သိသွားတော့ပဲအိုရာတို့ယောဂဝိနာဖြစ်တာတို့သိတာတို့ဘာလို့ဖြစ်လဲလူဘဝဖြစ်လာလို့ပေါ့လူဘဝမဖြစ်ရင်တော့ဒီဒုက္ခတွေမကြုံဟောတက်ကြီးလာတယ်တက်ကြီးလာတယ်ဒါဒုက္ခပဲเนาะဖြည်းဖြည်းနဲ့ ဒီပြီးတော့ထိုင်ရထားတာစားတော့ရတာအဆင်မပြေခြင်းပေါ့ဒါလည်းဒုက္ခဒါအမှန်တရားတစ်ခုပဲယောဂဝိနာဖြစ်တာဖြစ်လာပြီဆိုဘယ်သူမှခံစားလို့မကောင်းဒါလည်းဆင်းရဲတဲ့အမှန်တရားတစ်ခုပဲနောက်ဆုံးတော့သိသွားတာမသိခြင်းမနဲ့လည်းသိကြတော့ဒါလည်းအမှန်တရားတစ်ခုဥရာတို့နာရာတို့သိတာဘာလို့ဖြစ်လဲဆိုမွေးလာလို့ပေါ့ဗျာဒါလည်းအမှန်တရားတစ်ခုပဲဒါတွေကတော့ဘာလဲဆိုဆင်းရဲတဲ့အမှန်တရားတစ်ခုပဲ နောက်ဆင်းရဲအမှန်တရားတွေအများကြီးဘုရားဓမ္မစကြာသုံးမှာဟောတော်ပါတယ်နော်အပိတံပြောကောဒုက္ခကိုမနှစ်သက်တဲ့ပုံကိုယ်တွေမနှစ်သက်တဲ့အာယုန်တွေဒါတွေပေါင်းစုံလာပြီး တွေ့ဆုံလာပြီးဆိုရင်ဆင်းရဲတာပေါ့ပြီးရဟိဝေပြောကောဒုက္ခကို နှစ်သက်တဲ့ပုံကိုယ်တွေကိုနှစ်သက်တဲ့အာယုန်တွေမတွေ့ရမကြုံရဘူးဆိုတော့လဲကွဲကွာပြီးဆိုလဲဆင်းရဲတော့ ဆင်းရဲတဲ့လိုမျိုးမျိုးဖွင့်ပြတော့ဟောသွားတော့ဘုရားယံပိဿာနာလပတိလိုတာမရရင်လည်းပဲဆင်းရဲတာပဲနော်ကလိုတာမရအောင်ဆင်းရဲနေကွာပြောင်းပြန်ပြန်မရတာကိုမရတာကိုလိုချင်နေလည်းဆင်းရဲတာပဲလိုချင်တော့မရရင်ဆင်းရဲတယ်လို့မရတာကိုလိုချင်လည်းဆင်းရဲတယ်နော်အဲ့ဒါလည်းဆင်းရဲတစ်ခုပဲအဲ့တော့အဲ့ဒီဟာလေးကိုထောက်ဆလိုက်ရင် ဒီဒုက္ခရဲ့ဖြစ်ကြောင်းပေါ့ဒုက္ခရဲ့အရင်းခံတရားဘာလဲလို့လူချင်းမှုပဲတဏှတမှုပဲလူချင်းမှုကြောင့်ခုနဟိုတာတို့နာတာတို့ဒေတာတို့မချစ်တဲ့မခင်တဲ့ဘုရားပေါင်းဆောင်တာတို့ဒါတွေဒီအကြောင်းရင်းကိုအချင်းကျုပ်အကြောင်းရင်းအခြေခံဖြစ်တော့ဒီဆင်းရဲဖြစ်စေတတ်တဲ့ဆင်းရဲဆိုတဲ့အမှန်တရားကိုအကျဉ်းချုပ်လိုက်ရင်တော့ဆွဲလန်းနေတဲ့ဘုရားတို့ဒီခန္ဓာ၅ပါးဟာ ဒါဟာဒုက္ခအမှန်တရားပဲပေါ့ဆင်းရဲအမှန်တရားဒုက္ခဆိုတော့ဘုန်းကြီးတို့လောကပြောပြောရင်တော့ပြဿနာပေါ့ဗျာပြဿနာဆိုဒါပြဿနာပဲနော်ဒီပြဿနာဆိုတာသိရမယ်လေဆင်းရဲတာလည်းပြဿနာပဲအိုတာလည်းပြဿနာဆင်းရဲတာပြဿနာအိုတာလည်းပြဿနာပဲယောဂဖြစ်တာလည်းပြဿနာပဲသိတာလည်းပြဿနာပဲနော်အဲ့ဒါပြဿနာနဲ့သိရဒီပြဿနာတွေဘာလို့ဖြစ်လာလဲဆိုပြဿနာရဲ့ဖြစ်ကြောင်းကိုလည်းသိရတယ် ဒီပြဿနာရဲ့အဖြေသုံးဖို့ပြဿနာငြိမ်းချောင်းငြိမ်းရအောင်လည်းသိရငြိမ်းချောင်းအကျင့်ကိုလည်းသိရတော့ဗောနော်အဲ့တော့ဒီမှာမေးစရာရှိတာအရှင်ဘုရားဟိုတာတို့နာတာတို့သေတာတို့ဒါတွေကသဘာဝတရားတွေမဟုတ်လားပြဿနာမဟုတ်ပါဘူးလို့ဒီလိုမေးလို့ရတော့အဲလူသဘာဝတော့လူသဘာဝပေါ့ဗျာဒါပေမဲ့ပြဿနာလို့ဆင်းရဲလို့ဘုန်းကြီးတို့မမြင်သမျှဖြစ်ရှင်းဖို့လွတ်မြောက်ဖို့မကြိုးစားတော့ဘူးပေါ့ ဖြစ်လာတဲ့နဲ့ငုံခံတော့ခုယောဂဖြစ်လာတယ်ငုံထခံနေကြမလားဒီယောဂလွတ်မြောက်လောက်ကြမလားဒါပဲလေဟောဒါသဘာဝတရားပါဆိုငုံခံနေတော့ရှုံးပြီးတာခုတကြောင်တန်းနေပြ research တရားရှာကြဖွေးကြစေတွေပေါ့ဒီသဘောမျိုး ပြဿနာရလို့မြင်လိုက်ဒါဘုန်းကြီးတို့ဒါအဖြေရှာတာပေါ့လွတ်မြောက်လွတ်မြောက်ကြောင်းရှာတော့ကဲဒီဘုန်းကြီးကဒါကိုပြဿနာဖြစ်မမြင်တော့ဘူးဆိုရင်တော့ဘယ်ဖြေရှင်းတော့မလဲဒီတိုင်းမငုံခံတယ် ပြဿနာလို့ဆင်းရဲလို့ဘုန်းကြီးတို့မြင်သွားရင်မလုပ်မလဲဒါကိုဖြေရှင်းရမယ်ကြိုးစားမယ်အဲဒါကြောင့်နံပါတ်1အရေးကြီးဆုံးကဘာလဲဆိုပြဿနာကိုပြဿနာအဖြစ်မြင်ဖို့ဆင်းရဲကိုဆင်းရဲဖြစ်မြင်ဖို့မြင်မှဒါလွတ်မြောက်လို့မဟုတ်နော်ဘုန်းကြီးတို့ခုကြည့်ပေါ့ကိုယ့်ဟာကိုယ်ကြည့်လိုက်ပေါ့ဘုန်းကြီးတို့ငငယ်ဆိုမျက်မှန်တက်ဆရာမလို့နော်နည်းနည်းတက်ကြီးလာပါပြစ်လာလေမျက်မှန်တွေတာမှမြင်နေတွားတွေကလည်းကြိုးနားတွေကဖြည်းဖြည်းလေးလာတယ် ဒါမျိုးစုံဖြစ်လာပါပြီဟိုဟာနဲ့မတက်တရားနဲ့မတက်သွားလို့လာလို့နေလို့ထိုင်လို့အရင်ကလိုဆင်မပြေခြင်းဘူးနော်ငယ်တော့ကဆိုလာပါလဲဆိုလှလို့ပြီလို့ဖြိုးလို့လှလို့နော်ကြီးတော့ဒါတွေကမရှိတော့ပြေးပြေးပျောက်ကွယ်သွားတာဒါပြတာဒီမှတ်တိုင်ကိုဘုန်းကြီးတို့ကြော်လို့ရလားကြော်လို့မရပါဘူးဗျာဒီဟာအကုန်ရောက်ရတာဘယ်သူမှမဆိုဒီနေရာရောက်တာပဲ ယောဂဝိနာဖြစ်တယ်ဒါတွေလည်းကြော်လို့မရဘူးနောက်ဆုံးသေတဲ့မှတ်တာမျိုးကြော်လို့ရအကုန်ဒါတွေသွားကြဖရာလုံးတို့တကယ်ဟိုပါရမီရှင်နေကြဒါတွေမြင်တယ်လေရှင်သာရိပုတ္တရာလောင်းတို့ရှင်မောမောကလန်လောင်းတို့ပွဲကြည့်ရင်လည်းဒါတွေအဖြေရှာကြတာပဲဖရာလုံးတော့ထွက်တယ်ဒါတွေကိုသိမြင်တော့ဖရာလုံးကပူရာတွေနာရာတွေတည်တယ်ဘယ်မှသူ့ဖရာဖုံးတာလေမမြင်အောင်မြင်လာတဲ့အခါကျတော့ဟာဒါတွေကလူတိုင်းဖြစ်ဖြစ်တတ်တယ် လူတိုင်းလူတိုင်းကမွေးလိုက်အိုကြမယ်ယောဂဝန္တာဖြစ်ကြမယ်သေကြမယ်ဒါတွေဆိုပြောင်းပြန်ပြန်စဉ်းစားကြည့်ပေါ့ဒါတွေကိုဒါတွေရဲ့ဆန့်ကျင်မဲ့မအိုတဲ့နေရာယောဂမဖြစ်တဲ့နေရာမသေးတဲ့နေရာမရှိတော့ဘူးလားဒါရှိကိုရှိရမယ်အဲ့လိုမျိုးပေါ့ဒီဟောရနာရသေးတာတွေဒါဘာကြောင့်ဖြစ်တယ်လဲအရင်းခံပေါ့နော်ဘဝတွေရအောင်လုပ်ခဲ့လို့ ဘောဟရီတတ်မဲ့မှုတဏှာကြောင့်မို့ဒါဖြစ်တယ်ဒါဒုက္ခရဲ့အရင်ကအကြောင်းတရားဒါတွေလည်းသိရတယ်ပေါ့နော်ဖရာရှင်နေနဲ့ဗုဒ္ဓဆိုတာက အမှန်တရားသိတယ်နံပါတ်1ကပါလေဒီဆင်းရဲအမှန်ဆင်းရဲတဲ့တရားတွေကိုလည်းဉာဏ်နဲ့သိတယ်နောက်ပြီးတော့ဆင်းရဲဖြစ်ကြောင်းတရားဘာကြောင့်ဒီဆင်းရဲတွေရတယ်ဒီဘဝတွေရအောင်လုပ်ခဲ့လို့ပေါ့ဗျာဘုန်းကြီးတို့ဒီခန္ဓာရဲ့ဒုက္ခဒုက္ခအကြောင်းနော်မသိတော့ဟိုဆုံးလွန်ဆရာတွေစကားနဲ့ပြန်ပြောမယ် မသိတော့လိုချင်ဒီခန္ဓာကိုအိုမနာမသိမမသိတော့လိုချင်တော့ဗောဗျာလိုချင်တော့ဆွဲလန်းဆွဲလန်းတော့ပြုလို့ပြုလို့တော့ယာယီယာယီတော့ခံရပြီးတော့အိုနာသိသောကပရိဒီဝဒါတွေခံရပြီးတော့ဆိုရင်ဘူးဘူးဆိုငိုကြွေးဘူးဒါတွေခံရပြီးတော့ဒါမိတ်တော့ဒါကိုဆင်းရဲမှန်သိရင်ဆင်းရဲဖြစ်ကြောင်းတရားတွေမှန်သိရင်ဖြစ်ကြောင်းတရားဘာတွေလဲလို့သိရင်ဒါတွေလွတ်အောင်လုပ်ရမှာပေါ့ဗျာနော်အဲ့တော့ဆင်းရဲမှန်လည်းသိရမယ်ဒါမှန်တရားတစ်ခု ဆင်းရဲဖြစ်ကြောင်းတရားလောဘတဏ္ဍဒါလည်းသိရမယ်လောဘကတော့ဗြဟ္မဏအနေနဲ့ပြောတော့ဇဏအကုသိုလ်တရားတွေကုန်ပါတော့ကိုပြုလုပ်ထားတဲ့ကံတွေရောကုန်ပါတော့ဒီဆင်းရဲမှန်တရားနဲ့ဆင်းရဲဖြစ်ကြောင်းလောဘတွေမရှိတဲ့နေရာဒါလည်းရှိရမယ်ဒါနိဗ္ဗာန်ပေါ့ဒါလည်းသိရမယ်ပြီးတော့ဒီမရှိတဲ့ဒုက္ခတို့ဆင်းရဲဖြစ်ကြောင်းတရားလောဘတို့ခြုံငိမ့်တဲ့နေရာမရှိတဲ့နိဗ္ဗာန် တရားကိုရောက်တဲ့အကျင့်လမ်းမှာဆိုရင်ဒါလည်းရှိတယ်အဲ့လိုအမှန်တရား၄ခုကိုသိလို့အမှန်တရားတွေကိုသိလို့ဗုဒ္ဓခေါ်အဒီမှာစဉ်းစားဖို့ရှိတာကခြားပုဂ္ဂိုလ်ခြားဘာသာဝင်တွေသူတို့ဖះကိုဖះဗုဒ္ဓဒီလိုဖះလို့ပြောကြတယ်နော်ဘုန်းကြီးကလက်မခံဘာဖြစ်လို့လဲဆိုအမှန်သိမှဘုန်းကြီးကဗုဒ္ဓလို့လက်ခံချို့ကြအမှန်မသိဘူးလို့အမှားတွေသိတယ်အမှားသိုံမကဘူးအမှားတွေကိုလိုက်ပြီးတော့ဖြန့်ဝေတာဟောပြောတာဒါတွေဖြစ်တယ် ဒါတွေကိုဘုန်းကြီးကလက်မခံတာဘုရားဘာသာနဲ့အမှန်သိရမယ်နော်အမှန်သိတဲ့ပုံပုံမျိုးအမှန်သိတဲ့အတိုင်းသူကိုယ်တိုင်လည်းကျင့်တယ်သူများကိုလည်းသိအောင်ဟောတယ်ပေါ့ဒါမျိုးကိုဗုဒ္ဓလို့ခေါ်တယ်အမှန်တရားသိတဲ့ပုံပုံမျိုးကိုဗုဒ္ဓလို့ဒီလိုမှတ်ထားမယ်ပေါ့နော်ဒီမှာစဉ်းစားကြရရှိတာကဘုရားကဒီအမှန်တရားတွေကိုဘယ်လောက်သိလဲဒီနေ့ရဟန်းတော်တွေအများကိုသူကမိတ်နေဟိုကြွကြလာသိရလေလက်ထက်ဆုပ်တာ ချစ်သားတို့တဲ့ဟောဒီလက်ထဲမှာရှိတဲ့သိရွက်လေးနဲ့ဒီတောတဲ့တောင်တွေမှာသိရွက်ဘယ်ဟာများသလဲမြတ်စွာဘုရားမြတ်စွာဘုရားလက်ထက်ရှိသိရွက်လေးမပြောပါတော့ဘောဒီတတော်လုံးတောင်လုံးမသိရဒီအများကြီးပဲအဲ့ဒါဗုဒ္ဓမဘာမိလဲငါသိတဲ့တရားတွေကဒီတောကြီးတောင်လောက်တောတဲ့တောင်တွေလောက်သိရဒီလိုများပြတယ်ဒါပေမဲ့မင်းတို့ငါဟောတဲ့တရားနည်းနည်းလေးပဲနော်ဖေကတီးတလောက်သူမဟောခဲ့ဘူး ဒီပုဂ္ဂိုလ်နဲ့တန်ရုံပဲဟောတယ်ခါလေးလေးဒီတိုင်းပါပဲဘုန်းကြီးတို့တရားစကားတွေပြောကြပြီမဲ့လို့ကိုသိတဲ့အတိုင်းပြောလို့မရပါဘူးပြောတယ်တစ်ဖက်ကလက်ခံနိုင်အောင်ပါဘုန်းကြီးတို့တိမ်မာတွေဟောမကြီးတွေတခါကြီးတွေပါတယ်ဗောလေသားလေးတွေသမီးလေးတွေရှိကြငငယ်ရွယ်ချိန်မှာစားစီခြင်းလို့လေထမင်းလို့ဘလောက်ကြီးကြီးခွန်ခွန်သူ့ပါးစားပေါက်နဲ့တန်ရုံပဲဝင်တယ်ကျန်တာတော့အောင်ပြောချသွားအဲ့ဒီပုံစံမျိုးပဲဒီဖရာတို့သူတော်ကောင်းတွေကြတော့ အပြည့်ဝပေးတာပဲနိဗ္ဗာန်ရောက်သည့်တိုင်ဟောတာပဲမဲ့ညာဘုံညာနေအရဒမဲ့ညာဘုံညာရပြီးဟောတာပဲဒါပြဘုန်းကြီးတို့အဲ့လောက်ထိပေးလို့ရမှာမရလက်မှာမခံနိုင်တာကိုညာကအဲ့လောက်မပြီးဘူးနော်အဲ့လိုမျိုးအဲ့ဘုရားကအဲ့ဒီလောက်ထိသိတယ်သိတယ်သိစရာတရားတွေသိတဲ့အတိုင်းကိုလည်းဟိုလားဒီပုဂ္ဂိုလ်လိုက်ကြည့်ပြီးတော့ဟောနိုင်တယ်ဒါမျိုးပြောဒါဗုဒ္ဓလို့ခေါ်တယ်နော်အဲ့ဒီဗုဒ္ဓဂုဏ်တော်တွေကိုအာယုံပြုပြီးတော့ ဆင်ញံတော့ဘုရားကအမှန်တရားတွေကိုယ်တိုင်လည်းသိတယ်သိတယ်ကိုယ်တိုင်လည်းကျင့်သိတယ်ဆိုတော့တာမန်သိတော်မူကျင့်ပြီးသိတယ်ကျင့်တဲ့အတိုင်းသိတယ်သိတဲ့အတိုင်းကျင့်တယ်ကျင့်ပြီးတော့သူများကိုဟောပြောနိုင်စွမ်းရှိလို့ဗုဒ္ဓတို့ဒီလိုမိန်တော့နော်ဗျာဗုဒ္ဓဆိုကုံဘုကအဲ့လိုရတယ်ဒီလိုလေးမှတ်ထားမယ်နော်အဲဗုဒ္ဓကုံဘအလောင်းနဲ့ပြီးကြပါဒီနေ့ဘုန်းကြီးဘာပြောကျင်တာလဲဆိုတော့ဒဇကတုတ်ကြောင်းကြောင်းမယ်နော်အဲဒဇကတုတ် အကြောင်းမပြောခင်ဒီတဇက်ကတော့ရဲ့နဲ့ဆက်ဆက်တဲ့အကြောင်းအရာတွေဘုန်းကြီးတို့သိထားမယ်နော်တဇက်ကတော့မှာအစာပိုင်းမှာအမုန်းလေးတွေလည်းပါလို့နော်တဇက်ကတော့အမုန်းဆိုတာရှိတယ်အစာလုံးဂါထာလေးရအဲ့ဒါလေးတစ်ပုဒ်ကနော်ဘယ်လိုဖြစ်လဲဆိုဘုန်းကြီးတို့ဒါကတော့တန်ရုပ်ထက္ကရာတဇက်ကတော့ဖွင့်ပါပါပဲဒေဝကျွန်းဒီကဝါပီစီရီပေါ့ အဲဒီဇေဒီတော်ကိုဇေဒီတဲပြီးတော့ကြီးရတော်တော့ရဟန်းတော်တွေကိုယ့်ကိုယ်တဲတဲ့သဘောပါပဲအင်္ဂလိပ်ချောကင်အပေါ်မှာဇေဒီဆိုထုံးစံတယ်ပေါ့အမြင်လို့ချောကင်နဲ့အဲလိုဘယ်လိုဖြစ်လဲဆိုရဟန်းငယ်လေးတစ်ပါးကဇေဒီအထက်ကနေလည်းရနေဝမ်းမြင်တိုင်းချော့ကြချော့ကြတော့ကရဟန်းတော်တွေကသတိပေးကြအောင်အာဒီဇက်ကတုတ်ကိုဆင်းရဲမှာဒီဇက်ကတုတ်ကိုဆင်းရဲမှာအဲမဲ့သူကကြောက်လာနဲ့တေးပေးမှလည်းကြောက်တာ တဇက်ကပိဓမ္မရခတုတဇက်ကပိတော်ငါ့ကိုဆောက်ရှောက်ပါစေအဲ့လိုရုပ်လိုက်တော့အဲ့မှာရုပ်တရက်စေဒီမှာအုပ်တွေနဲ့စီတာအုပ်နှစ်ချက်ကအလိုလိုသူ့အမှထွက်လာထွက်လာတော့အဲ့ပေါ်မှာယမိတာဖြစ်အပေါ်တော့မှအပေါ်မှာလုံနေတဲ့ပုံကမှာကျိုးလေးကရှိတော့ကျိုးလေးကလေးချတော့အသက်ပေးမှလွတ်မြောက်သွားဒါတော့တဇက်ကတော့အမောမှာအဲ့လိုတွေ့ရတယ်ပေါ့နော်အဲ့တော့ တဇက်ကတုတ်မှာကြတော့ဘယ်လိုလဲဆိုဘုန်းကြီးအရင်တုန်းကဟောနတ်ပြည်6ထပ်ရှိတော့ဗောနော်အဲမြင်းမုတ်တောင်မြင်းမုတ်တောင်တဝက်သုံးမုတ်တောင်ခြေပေါ့အဲ့ဒီမှာတောင်ခြေတဝက်ပြောပါစရုမာရီနတ်ရှိတယ်စရုမာရီနတ်ဘုံရှိတယ်ပြီးတော့မြင်းမုတ်တောင်ထိပ်မှာတောင်ရင်သာရှိတယ်ပေါ့အရင်တုန်းကဒီဘုန်းကြီးတို့တရားမင်းတို့ဘာလို့နတ်မဖြစ်ခင်မှာအဲ့ဒီတောင်ရင်သာမှာစောစောရတဲ့ နတ်ဖြစ်နေတဲ့ပုံကိုယ်ရှိရောဘုန်းကြီးတို့ဒါဗမာပြည်မှာတော့ခဏခဏကြည်ဥပါလိမ့်မယ်မာကရတရားမင်းတို့ဖွဲ့သူ့နာမည်လူဘွားတော့မာကခေါ်တော့မာကလူတွေမကရမကရတိုင်းမစလာရွာမှာမာကလူတွေနဲ့ဖွဲ့သူတို့ပေါင်းဖို့33ယောက်ရှိတယ်နော်သူတို့ကအများကြီးလူမျိုးရေးလုပ်ငန်းတွေလုပ်ကြတော့ဗောဗျာလမ်းပြင်မဲ့တရားဆောင်မဲ့သစ်ပင်တွေစိုက်ပြုံးမဲ့လူတွေကောင်းကျိုးပြုလုပ်ငန်းတွေအများကြီးလုပ်ကြတယ် လုံရင်လုံနေအဲ့ဒီကုသိုလ်ကောင်းမှုကြောင့်သူတို့တွေတငယ်ချင်းတစုဟာ33ယောက်တောင်းရိသာနတ်ပြည်မှာသွားဖြစ်ကြပါတယ်။အဲ့တော့အရင်ဖြစ်တဲ့နတ်တွေကရှိတာဘူး။ရှိတော့အရင်ရောက်လာတဲ့နတ်တွေကနောက်ရောက်လာတဲ့နတ်တွေကိုမွေးကြိုင်တဲ့အနန္တာအနန္ရသာကြီးလည်းဖြောရည်တစ်မျိုးအခါနဲ့အရက်ပါပဲ။ဘုန်းကြီးတို့ပြောကြရင်တော့နော်။ဟုတ်လားလူ့ဘဝရက်ကြိုက်လို့ဆိုရင်မင်းနတ်ပြည်မှာလည်းရက်ကရှိနေတဲ့သဘောပဲ။ အဲတော့အရင်ရောက်တဲ့နတ်တွေကနောက်ရောက်တဲ့နတ်တွေကိုဒီဖြောရင်နဲ့တိုက်တာဗျအဲတရားမင်းတို့ဖွယ်ကနည်းနည်းတရားမင်းကပတ်နှုတ်ဝင်ရှိတာအေးသူတို့အရေးတွေကကောင်းတော့ကောင်းမယ်တို့တောက်လို့မဖြစ်ဘူးတောက်ချအောင်ဆောင်းကြပေါ့အရင်ရောက်တဲ့နတ်တွေကတော့သူကကြိုက်တာဟုတ်ကောင်းတဲ့ကမူးယူနေအောင်မူးလည်းနေအောင်တောက်ကြတာတောက်တော့မူးမေသွားတဲ့ချိန်အလွန်ကြုံတောက်တာကိုရင်လူရဲ့ မူးမေသွားတဲ့ချိန်မှာဘာလုပ်လဲအဲ့ဒီနတ်တွေခြေတော်ဆွဲချပြီးမြင်းမတောင်ချင်းပြစ်ချလိုက်တာဒါပေမဲ့သူတို့ကလည်းကုသကံကြောင့်မို့ဖြစ်တဲ့နတ်တွေဟုတ်ဗျမြင်းမတောင်ချင်းမှာငကိုတိုင်းဘုံဘိမှန်နေပေါ်လာတယ်ငကိုတိုင်းသစ်ပင်နေပေါ်လာတယ်ပေါ့သူတို့ကအမှုပြေတော့ခါကြတော့ငကိုတိုင်းပုံစံဖြစ်နေတော့ငကိုနေရာပဲထင်လိုက်တာပေါ့ဗျအဲ့တိုင်းနေတယ် အဲ့တော့ဘယ်ချိန်မှပြဿနာတက်လဲဆိုဘုန်းကြီးထင်တယ်လေဒီပင်လက်ကသစ်ပင်နဲ့တခုပင်အတူပုံရတယ်ဘုန်းကြီးတို့အညာမှာတော့တခုပင်ရှိတယ်ဘုန်းကြီးဒီမာပြီတော့ကတတ်တတ်လို့စားတယ်ဟာတခုပွင့်ထုတ်တယ်လူကြကကြတယ်အဲ့တော့ဒီတခုပွင့်အပွင့်ပွင့်တဲ့အခါမှာပြဿနာတက်တာဟုတ်နော်ခုနသူရနတ်တွေကိုယ့်နေရာကိုထင်ပြီးနေလိုက်ကြတယ်ဒီခုနတခုပင်ကပွင့်ရောသူတို့မြင်းမတော်ချိန်မှာတခုပင်ပဲရှိတယ် တကုတ်ပင်အပွင့်တော့အပွင့်ကမတူမတူတဲ့ကမှစိတ်ဆိုးတာဟာဟိုကောင်နေလူလဲကြတာပေါ့လေဘုလိုနေရာတက်နေတာအဲ့မှာတကုတ်ပွင့်နဲ့တက်တယ်ပြီးစစ်တိုက်တာစစ်တိုက်တဲ့ကသူတို့ဟာတကုတ်နဲ့တူတိုက်ကြပြီမယ်လို့ဒီထိခိုက်အောင်ဒဏ်ရအောင်လုပ်လို့မရဘူးကြောက်ရုံလန့်ရုံလေးပဲကိုကရှုံးလို့ကိုယ့်ရဲ့မျိုးတော်တွေဝင်တကားပိတ်နေကြံတဲ့လူကဝင်လို့မရဘူး တောင်းနေတာနတ်တွေကရှုံးလို့သူတို့တောင်းတဲ့နတ်ပြည်မြို့တော်တကားပိတ်တာဟိုနတ်တရားဝင်လို့မရအသူတို့နတ်တွေကသူတို့ရှုံးလို့ပြန်ပြေးလာတယ်ကိုမျိုးတော်ကတကားပိတ်နေလိုက်လေဘယ်သူမှဝင်လို့မရဒါကိုရှေးစာမှာအယုတ်စာပူစာပူတာပေါ့နော်ထိုင်းတို့ကတော့အယုတ်တရားဖာညာခေါ်တာအဲ့ဒီပုံစံမျိုးအဲ့ဒီသူတို့နေတဲ့မျိုးအယုတ်စာပူတာလို့ခေါ်တယ်အဲ့လိုတက်တက်တက်လာတဲ့ခါကျတော့ဘုန်းကြီးဟာလာတော့ဘုန်းကြီးခေစကားနဲ့ပြောအောင်ပေါ့ဗျာ ဂျာမနီကလည်းသူတို့နေတဲ့ဆောက်ဦးတွေကိုသိမ့်ပိုက်ပြီးနေတဲ့ခါကျတော့တနေ့ချိန်သူတို့ဟာလာပြီးစစ်တိုက်မှမှတိမှာပေါ့ဗျာတိတော့ဘာလို့ရလဲဆိုကင်းတောက်တက်တွေထားမှာပေါ့သူတို့တတ်လာမဲ့အခြေအနေမျိုးတွေအဲတော့ဒီမှာတော့သူတို့ကင်းတောက်တက်နားလည်အောင်ပြောကြအောင်ကင်းတောက်တက်၃ခုနှစ်ခုလောက်ထားတယ်၃ခုလောက်ထားတယ်ဆိုပါတော့ကင်းတောက်တက်တွေထားတယ်အသူရတက်ကြီးခြိတက်လာပြီဆိုဗြဟ္မကင်းတောက်တက်ကလာပြောဂျာမင်းကြီးသူရတက်ကြီးတက်လာပြီ ဂျာဖြတ်တိုင်းမှာနိုင်မယ်ဘာညာနော်ဒါတစ်စက်ကသုတ်ထဲမှာမပါဘူးတော့ခြားသုတ်တစ်ခုကယူပြောမယ်အဲ့ဒီမှာလဲဆက်ဆက်နေလို့ဒါတွေကိုယူပြောတာခြားသုတ်မှာတော့ဘာတွေ့လဲဆိုတော့ဘုန်းကြီးတို့တန်ယုတ်ထဲမှာပါတယ်ဗျဂျာမင်းမှာသူသားတော်တွေရှိတယ်သာကရဝကတန်ယုံမှာသူဝိရာတုတ်သူတိမာတုတ်ဆိုပြီးမှတွေ့ရနော်အဲ့ဒီတော့မှအဲဇာမင်းကသူ့သားတွေခေါ်ပြောတယ်တယောက်ကိုအရင်ပြောတယ်သူဝိရာခေါ်ပြောတယ်ချက်သားသူဝိရာ သူရတက်ကြီးတက်လာတယ်ကြားတယ်သွားပြီးလမ်းခုလကဖြတ်တိုက်ကြီးအာတိုက်ပါမယ်ဟုတ်ကဲ့ပါခင်ဗျာဘာညာဆိုမတိုက်ဘူးတာဝရင်သာပျော်စရာအာရုံညာများတော့ပျော်မဲပျော်နေနော်ဘုန်းကြီးတို့ဒီကဘာဒီခက်လို့ပြောနေပိတ်ဆို့ပေါ့နေတော့ဟိုကသတိမရဘူးဟိုကတက်လာပြီတိုက်ရမယ်မတိုက်ဘူးမတိုက်ရတဲ့ခေါ်ပြီးအဲ့ဒီကနေပြီးတော့မတိုင်နောက်ကင်းနောက်တက်ကရောက်နောက်ကင်းနောက်တက်တယောက်ရောက်လာပြန်ခေါ်ပြောရတယ်ပထမသားချစ်သား ဒီသူတို့နတ်တွေဆိုဘုန်းကြီးတို့ယုံတာပါလေဆိုတော့ကမ္မစိတ်တွေနဲ့လေအရာရာပရိသေဝေနဲ့စားတယ်လို့ယူဆတာအဲ့ဒီမှာတရားမြတ်သူသားကိုပါပြောလဲချစ်သားတဲ့လောကမှာတဲ့ဒီဘာမှမလုပ်ဖဲနဲ့ပေါ့နော်အလုံးမလုပ်ဖဲနဲ့ချမ်းချမ်းသာသာနေနိုင်တဲ့အရက်ရှိလျင်အဲ့ဒီအရာကိုငါတတ်သွားနေပါပြီးတော့ငါဖေးတရားမင်းလည်းအဲ့ဒီနေရာခေါ်ပြပါ ဒါတရားမင်းပြောတဲ့စကားနော်နတ်တွေလည်းသူတို့လည်းအလုံးလုံးအောင်မှအလုံးလုံးမှជីវချမ်းသာတဲ့သဘောပြောတာပဲဟမ်သူသားလည်းပြန်ပြောတယ်အဖေဆိုတော့ပြန်ပြောတဲ့သဘောပေါ့အဲ့ဒီဟာမျိုးတဲ့သူကလည်းပြန်ပြောတယ်သူဤတာလည်းဖေတရားမင်းကြီးပေါ့အဲ့လိုကြိုးစားအထုတ်အလုံးမလုံးတဲ့ရှိတဲ့အရာမှန်သမျှလည်းအဲ့လိုအရာမျိုးရှိခဲ့ရင်တဲ့သားတော်ကိုလည်းပြန်ပြောပြပါလို့သူကလည်းပြန်ခံပတ်တာပဲ အဲဒုတိယကိဏ္ဍတဏရောက်တော့နောက်တစ်ယောက်ခေါ်ပြောပြန်တယ်သူဝိရာဓမ္မသူဝိရာပေါ့နောက်တစ်ယောက်ကြာသူတိမာခေါ်ပြောသူတိမာလည်းဟုတ်ကဲ့ပါအဖေတိုက်ပါမယ်ဗျာမတိုက်ဘူးသူလည်းဒီတိုင်းပဲပျော်မြဲပျော်အာယုန်နေနဲ့အချိန်ကုန်တာပေါ့တတိယကိဏ္ဍတရောက်သားတယောက်ခေါ်ပြန်ပြောရတယ်ခုနလိုပဲငါသားလောကမှာအလုံးမလုံးပဲနဲ့ကြီးဝနိုင်တဲ့အရာဆိုရှိလားရှိရင်ငါသားသွားနေပါအဖေကိုလည်းဒီနေ့အာသူကလည်းပြန်ပြောတာပဲအဲ့တိုင်း အဲ့တော့ပြောချင်တာဘုန်းကြီးတို့ဒီမဲ့လူငယ်တွေလည်းပါမယ်လူကြီးတွေလည်းပါတယ်ဘုန်းကြီးတို့ဘုန်းကြီးတွေပါအောင်ပေါ့ဒီတရားဆိုတာလည်းအလုံးလုံးမှတုတ်တက်ပါတယ်ဘုန်းကြီးတို့လည်းကြင်ကြံအထုံနေမှတုတ်တက်ပါတယ်မကြင်ကြံဘာမှမပြောနိုင်ပါနော်ဒီလောကအလုံးဆိုရင်ပိုဆိုးတာပေါ့ကိုကြီးပွားကိုချမ်းသာကိုလောက်ကိုလောက်ရပါမယ်မလောက်လို့မရပါဘူးလောက်ပြီးကြီးပွားတာတန်ဖိုးရှိပါတယ်အချောင်ရရင်လည်းအချောင်ပြက်စီးသွားတတ်ပါတယ်ဘယ်နေရာမှာဆိုပေါ့ချောင်ရတာကို ဒီမှာတော့နောက်တိုင်းရောက်တဲ့ပုံကိုယ်တွေကတော့ပြဿနာမရှိပါအရှိတိုင်းမှာနေတဲ့ပုံကိုတကြောကချောင်းလိုချင်တာတော့တရားလည်းချောင်းလိုချင်တာပဲစီးဝါလည်းချောင်းပြစ်ချင်တာပဲအာနာလည်းချောင်းအဲ့ဒါတော့မခံမြဲဘူးဗျအဲ့ဒါမျိုးမှန်ကိုအောက်ကိုကိုပြီးစ조사လို့ရတာမျိုးပဲဘုန်းကြီးတို့ကတော့ကြိုက်တယ်ဒီမှာနတ်တွေကြည်လိုက်ပေါ့နော်ဂျာမင်းသူသားတွေဆုံးပါအလုံးမလုံးဖ ೇನೆ ကြီးဝနိုင်တဲ့အရာဆိုရှိလားငါသားအိမ်ညာသွားနေငါဖေးတရားမင်းသားအိမ်ညာခေါ်ပြဒီလိုပြောတယ်မရှိနိုင်လို့ပြောတယ် တတိယကင်းထောက်တရောက်လာတော့မတိုက်လို့မရတော့ဘူးလေအဲ့ဒီချိန်မှာအဲ့ကြမှာတဇက်ကတုတ်ကပြောတာနော်တဇက်ကသူ့ရဲ့ဒီပဲနော်အဖះကသူတို့ကိုဥပမာပေးတာရှေးတုန်းကတရားမင်းဟာဒုရတ္တရီခြိတက်လာပြီဆိုရင်တဲ့အဲ့မှာသူကဘာလို့ရလဲဒီတက်သားတွေစီယုံရတော့ဗောဗျာအကုန်လုံးစီယုံပြီးတော့ဘာလို့ရလဲဆိုတော့ထုံးစံတိုင်းမှာစစ်တိုက်ဖို့မိတ်ပေးရတော့နော်အဘိစကားတွေပြောရတော့ အဲဒီဒီချိန်တုန်းကရောတောင်းနေနတ်တွေကသူရနတ်တွေနဲ့စစ်တိုက်ဖို့ပြင်စင်စုယုံကြတဲ့အချိန်မှာဂျာမင်းကသူရနတ်သူရတောင်းရင်သားမှာရှိတဲ့နတ်စစ်တီတွေကိုဗာပြောလဲဆိုနတ်စစ်စီပေါင်းတို့တဲ့စစ်မြေပြင်ရောက်တဲ့ကစစ်တီပေါင်းတို့မှာကြောက်တာလို့လန့်တာလို့ကြက်သိမ်းမွင်းရင်ထားတာကြောက်စီအားကြပြီးကြက်သိမ်းမွင်းရင်ထားတာလို့အဲ့လိုထားပြီးစစ်မတိုက်ရဲတာလို့ဖြစ်ပေါ်လာရင်တဲ့ဘာရဲ့အလံတော်ကြည်လိုက်တယ်သူကခေါင်းဆောင်တိုက်တော့ရှေ့ရတယ် ငါအလံတော်ကြည်တိုင်အဲ့ဒီမှာသင်တို့မတက်ရဲတာတွေကြက်သိမ်းဝင်ထားတွေကြောက်စိပျောက်သွားလိမ့်မယ်နော်ဘုန်းကြီးတို့ဒီလောကတဘာဝပဲကိုယ်တိုင်းပြီးအလံတော်မြင်ရတဲ့ပုဂ္ဂိုလ်ဇာတိမှာတက်ကြွသလိုပဲနော်တရားမင်းအလံတော်တွေ့မြင်ရတဲ့ခါတို့ရခေါင်းဆောင်ကိုယ်တိုင်တိုက်နေပါလားဆိုအိမ်မှာရဲရဲုံတိုက်ရင်းလိမ့်မယ်ရဲစိတ်ရဲမှန်နေပေါ်ဖို့အတွက်ဒါကစစ်သားတွေရထုံးစံတိုင်းပြောရတာပေါ့ဗျာတိုက်ရဲအောင်ခိုင်ရဲအောင်ဒါပြောရ အဲ့မှာဘာဆက်ပြောလဲဆိုတကယ်လို့ငါအလံတော်မမြင်ခဲ့ရင်ငါတော့မှာပဇာပတိစစ်သူရှိရှိပဇာပဇာပတိစစ်သူရှိအလံကို ကြည့်တိုက်သင်တို့ကြောက်စိတ်လမ်းလေးပျောက်ပြီးတော့တိုက်ရဲလိမ့်မယ်ဆက်ပြောတယ်ပဇာပတိစစ်သူကြီးအလံမမြင်ခဲ့နောက်ကဝရုဏစစ်သူကြီးရှိတယ်အဲ့ဒီဝရုဏစစ်သူကြီးအလံကိုကြည့်တိုက်ပေါ့ဒါဆိုသင်တို့ကြောက်စိတ်လမ်းစိတ်တွေပျောက်လိုက်မယ် အဲ့ဒီလိုမှမပြောသေးဘူးနောက်နောက်ထပ်အဲ့ဒီအနာမမမြင်ရသေးဘူးနောက်ထပ်ဣတနတ္တစေတူကြီးရှိတယ်အဲ့ဒီနေရာကိုသူ့ရဲ့အနာကိုကြည့်တိုင်းအဲ့မှာစာပေမှာပြောသွားတာတော့ဒီတရားမင်းနဲ့ဒီခုနနတ်စေတူကြီး၃ယောက်ကပုံစံနဲ့တူတယ်ဗျအသက်အရွယ်အရာမောင်းနေတယ်လည်းတူတယ်လို့ဆိုတာအဲ့ဒါကြောင့်သူကဂျာမီယာအဲ့ဒါကိုဟောတာပြီးမင်ကွန်းပြောတာပေါ့လေအဲ့ဒီမှာဖះကဘာဆက်ဟောလဲဆိုတော့တရားမင်းက ရာမင်းနဲ့သူရဲ့နတ်စစ်သူကြီး၃ယောက်ရနှမ်းနေကြိတိုင်ရင်ကြောက်တာတို့လန်တာတို့ကြောက်စိတ်တာတွေကြက်သိမ်းဝင်တာတွေပျောက်ပြီးတော့တိုက်ရဲမယ်ဘယ်လိုပဲပြောပြောရာမင်းကိုယ်တိုင်လည်းသောတာပန်ပဲဖြစ်သေးတယ်နော်ယာကဒေါသမောဟအစရည်လုံးဝမကုန်သေးတဲ့အတွက်ဒီအလံကိုကြည့်ပြီးတိုက်တဲ့အခါမှာကြောက်စိတ်ပျောက်တာလည်းရှိတယ်မပျောက်တာလည်းရှိတယ်ဒီနည်းတူစွာပဲရဟန်းတို့တွေတောတဲ့တောင်တွေတို့ကျင့်မယ် တစ်ပင်အောင်မှာကျင့်မယ်တစ်ပင်ရင်တစ်ပင်အောင်မှာကျင့်မယ်တိတ်ဆိတ်တဲ့နေရာတွေမှာတရားတွေကျင့်ကြအထုတ်တဲ့အခါမှာကြောက်စရာကြောက်စိတ်တွေလန့်စိတ်တွေကြက်သိမ်းဝิญဉ်ထားတယ်ပေါ်ရတယ်နော်ဘုန်းကြီးတို့ကိုယ်အိမ်မှာပဲဖြစ်ဖြစ်ပေါ်ရတယ်ကြက်သိမ်းဝิญဉ်ထားတာဒီခါကျကြောက်လို့မဟုတ်ဘူးဗျပိဋိပတ်တိတွေကြောင့်ဖြစ်ပေါ်တာလေးတွေရှိတယ်အဲ့မှာကိုယ်ကကြောက်တယ်လို့ထင်တတ်တယ်ဘယ်လိုပဲဖြစ်ဖြစ်ပေါ့လေကြက်သိမ်းဝิญထားတော့လန့်တာဖြစ်တတ်တာတို့တကုတရားဖြစ်သွားတာတို့ပေါ့အဲ့လိုဖြစ်လာရင်တဲ့ဘုရားက အဲ့လိုကြောက်တာလန့်တာကြက်သိမ်းဝင်ထားတာဒီစိတ်တွေပေါ်လာရင်ဘုရားကုံတော်မြတ်ကိုပွားပါဘုရားဘုရားရှင်ကုံတော်ပွားအဲ့ဒီဘုရားရှင်တော်ကုံကိုပွားပေါ့တကယ်လို့ကြောက်စိတ်လန့်စိတ်မပြောက်သေးဘူးဆိုတရားတော်ရဲ့ကုံတော်တွေပွားပါအဲ့ဒါမှမပြောက်သေးတန်ဃာတွေရဲ့ကုံတော်ပွားပါဒီဘုရားရှင်ရဲ့ဂုဏ်တော်တွေတရားတရားတော်ရဲ့ဂုဏ်တော်တွေတန်ခါတော်များများရဲ့ဂုဏ်တော်တွေပွားများနေရင် ကြောက်စိတ်လန်းစီပြောက်တယ်ဘာကြောင့်မို့လဲဆိုတော့ဖရာတရားတန်ဒါကဘုန်းကြီးတို့ဖရာဆိုတာတော့ကိလေသာကုန်သွားတန်ခါဆိုရိယာတန်ခါကိုဆိုလိုပါတယ်နော်တရားဒီဒီဖရာတို့မြတ်စွာဘုရားတို့တရားတော်တို့တန်ခါတို့အရိယာတန်ခါတို့မြတ်တရားလောဘဒေါသမောဟကင်းပြီးဖြစ်တဲ့အတွက်ဒီကုံတွေကိုပွားလိုက်ရင်ကြောက်စိတ်လန်းစီဒီကျက်သွင်းဝင်ကြီးထားတဲ့စိတ်တရားပျောက်သွားပါလိမ့်မယ်ဖရာဒါဟောတာပေါ့နော်ဒါလေးမှတ်ထားပါနော်အဲတော့ အကောင်းဆုံးကတော့ဘုန်းကြီးတို့ကြံကြံပေးခြင်းတာတော့ဒါကတော့ဗုဒ္ဓနုတိဟောလို့ဒီဗုဒ္ဓနုတိဓာတ်ရိုက်ပြောရတော့ဘုန်းကြီးတို့ကြိုက်တာတော့ဘယ်လိုလဲဆိုကြောက်စိတ်လမ်းစိတ်တွေပေါ်လာရင်ဘာကြောက်တယ်လဲမြင်တာကိုကြောက်သလားကြားတာကိုကြောက်သလားအနံ့ကိုကြောက်သလားအစာကြီးလို့ပေါ့ကိုကြောက်တဲ့အာယုံကိုအာယုံပြုအာယုံပြုမေတ္တာပို့လိုက်မေတ္တာဆိုလူတိုင်းကြိုက်တယ်ဘယ်ပုဂ္ဂိုလ်မဆိုကြိုက်တယ်မေတ္တာပို့မေတ္တာပို့ပြီးမှခုန ဘုရားကုံတော်ပွားရင်ပွားပေါ့ဘုရားကုံတော်ပွားပြီးတော့မှကိုပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုအမျှပေးဦးပြီညပေးဝင်လိုက်ဒါပြီးတော့ပါအဲ့လိုလုပ်ပေးရမယ်အဲ့ဒါဆိုရင်တော့ကိုကသူတို့မောင်မလည်းမေတ္တာလည်းထားတယ်ကုသိုလ်ကောင်းမှုတွေလည်းပေးတယ်တကယ်လို့ကြောက်စရာလန့်စရာနှောက်ရှက်တဲ့ပုံကိုဆိုသူကကိုချစ်ခင်လာကိုသူကတတ်နေများဆောက်ရှောက်ပါပဲဒီသဘောပဲလူလူလိုပဲပေါ့နော်ကိုကသူ့ဆောက်ရှောက်သူကလည်းကိုပြန်ဆောက်ရှောက်မှာအဲ့ဒါမျိုးလေးကျင့်သုံးစေချင်တယ် နော်ပြန်ပြောပါမယ်ကြောက်စရာလန့်စရာအာယုံပေါ်လာရင်ဘာလုပ်မလဲမေတ္တာပို့ပါ ပြီးတော့ဘုရားကုံတော်ပွားပါအခုပြောသလိုပေါ့ဘုရားကုံတော်ပွားပြီးတော့နော်အဲ့ဒီပုဂ္ဂိုလ်ကိုကိုပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုတွေအမျှပေးဝေပေးပါအမျှပေးဝေရင်ဒါလုံလောက်ပါပဲအဲ့ဒီတော့ပဲလုပ်ပါဖို့ပေါ့ပြောချင်တာကဒီဒဇက်ကတုတ်ရဲ့အင်းကျင့်ရမယ်နေရာအဲ့ဒါအဓိကပေါ့နော် ဒါတစ်ဆက်ကသုံးချောင်းဒီလောက်နဲ့တော်ပြီနော်ပြီးတဲ့အခါကျဘုန်းကြီးတို့ရှေးတုန်းကအဆုံးပါလေဘဝမှာအောင်မြင်ကြီးပွားခြင်းဂုဏ်တော်မေတ္တာဘဝဘဝကလွတ်မြောက်ခြင်းဝိပဿနာတရားထုတ်ဘုန်းကြီးတို့ဒါလေးခေါင်းစည်းလေးပေးတာနော်တရားလေးကလည်းကောင်းပါတယ်ဒါဘုန်းကြီးတို့ကဘယ်ကြည့်ပြီးပြောတဲ့စကားလဲဆိုတော့ဘုန်းကြီးတို့နာရီရင်ကျောင်းတကတထေရဲ့ညီသူပုတိဆိုတာရှိတယ်ဇေရဝန်ကျောင်းတော်ရေစက်ချပွဲမှာပေါ့နော်ဒီ သူဝရီတထေးကလည်းလာရောက်ပြီးတရားနာတရားထုတ်ရင်လည်းအဲ့ဒီမှာသင်္ကန်းဝတ်သွားတော့ဗောဗျာသင်္ကန်းဝတ်သွားပြီးနောက်ပိုင်းမှာသူကအရင်တုန်းကသူ့ဘဝဇာကြောင်းနေပြန်ဟောတာနော်ဒီတကယ်တမ်းကျတော့သူကတော့ဘုရားကုံတော်ပွားတာ ခြင်းကြောင့်မရဟနာ ဖြစ်တာတော့မဟုတ်ဘူးသူကမေတ္တာပွားလို့ရဟနာဖြစ်သွားတာအဲ့ဒါလေးတွေ့ရနော်မေတ္တာပွားများအထိုးရင်လည်းရဟနာဖြစ် ဟဲ့သူကူဒီမထေကြောင့်ဘုန်းကြီးတို့နည်းနည်းလေ့လာမယ်နော်မေတ္တာပွားများရင်လည်းယာနာဖြစ်တယ်ဘုန်းကြီးတို့ဒါတွေကတော့များသောအားဖြင့်မေတ္တာကြောင့်ပြောတဲ့ကာမဖို့ကောင်းပါဒီတထေကရုပ်ရည်အစင်းလည်းအင်မတန်လှပတော့နော်တောင်းတော်ကြီးနဲ့ဒီခုနတရား နာတရားတရားဖြစ်ပြီးတန်ခမ်းဝက်သွားတယ်ယံဖြစ်တဲ့ချိန်ကစပြီးသူကဝီနီဘုန်းကြီးတို့ရဟန်းတော်များဆိုဝီနီကျင့်ဝတ်တွေသင်ရတယ်နော်ခါတလေဒုံလဘဝက်ပြီးတော့အမှုအမှန်မှန်မနေရအောင် သီလကုသိုလ်တွေကျင့်သုံးပြအောင်ဝိနည်းတွေလည်းသင်ယူရတယ်။အဲဒီကနေသူကဝိနည်းတွေကျင့်သင်ယူပြီးတော့ဘာဝနာအထုတ်နည်းတွေကိုဖရာထံကတောင်းပြီးတော့တော့ရဆောက်တည်ပါတယ်။အဲတော့သူကပထမဆုံးပါလဲမေတ္တာဘာဝနာပွားများတာပဲ။မေတ္တာဘာဝနာပွားများရင်ဇန်နေရတာပေါ့ဗျာ။သရုတ်ထဇန်နေအောင်ရ။အဲဒါအခြေခံရှုတော့ဝိပဿနာပြောင်းရှုတော့ယာနာဖြစ်တော့အကြောင်းမို့ဒီရှင်မြတ်ကအေဒီတဲ့နှစ်ခုရတယ် တခုကဘာလဲဆိုတော့ဒီအလူခံတဲ့နေရာမှာအသာဆုံးအမြတ်ဆုံးနေတယ်အလူခံတဲ့နေရာမှာရှင်သူဗုဒ္ဓရာဘာလဲဆိုချက်ချင်းကြီးသူကမေတ္တာဆောင်ဝင်စားနိုင်တော့မေတ္တာဆောင်ဝင်စားမြတ်အလူခံတဲ့အတွက်အကျိုးများတယ်နော်အလူခံတဲ့နေရာနှစ်မျိုးပေါ့နော်အကျိုးများအလူခံတဲ့နေရာမေတ္တာနဲ့မေတ္တာဆောင်ဝင်စားပြီးလူခံတယ်မေတ္တာပို့ပြီးလူခံတယ်နောက်ဖလားသမဘာနိရောဓသမဘာဝင်စားပြီးလူခံတယ် ရှေရှေအရိယာသူတော်သူကောင်းတွေသူတော်သူများတွေအဲ့ဒီနီးကျင့်သုံးတယ်နော်တော့ဘုန်းကြီးတို့ဒီတွေလည်းဘာလုပ်လို့ရလဲဆိုဥမာတူတယောက်ကလှုဆုံးကပ်ပြီးလှုပြီးဆိုရင်အ ਨੇ ဆုံးမေတ္တာတော့ရွတ်တာအဲ့ဒါပဲလှုတဲ့ပုံကိုယ်တွေအကျိုးများအောင်နော်ရှင်သူဂူရီတို့ကြာမလှူမိရှေ့ဖို့တွေကသူကတော့ဒါကျွမ်းကျင်တာဒါနဲ့ကျွမ်းကျင်တော့ဒါအေးတဲ့ရအကျိုးများအလှခံတဲ့နေရာမှာအသာဆုံးဆိုတဲ့အေးတဲ့ရ ဘလို့ကျုံမြောင်အလူမခံမြေမေတ္တာဆံဝင်စားပြီးမှအလူခံတာဘလောက်မြန်မြန်ထက်တဲ့လူလူသူကကျွမ်းကျင်တော့ချက်ချင်းဆံဝင်စားပြီးမေတ္တာပို့ပြီးမှမေတ္တာဆံဝင်စားပြီးမှလူခံဒီတစ်ချက်ပေါ့ဒါအေရတဲ့ရပါနောက်တစ်ချက်ကရဏဝိဟာရဆိုတာကကိရိတာကင်းဝေးတဲ့ပုဂ္ဂိုလ်နေနီးနော်အဓိကတော့ရဏဝေဓမ္မဒိဋ္ဌံကြာကြာပေါ့နော် ဓမ္မတိဋ္ဌံကြကြအရဏဝိဟာရမြနေပြီးတော့ဓမ္မတိဋ္ဌံကြဟောနိုင်တဲ့ပုံကိုယ်တွေမှာတရားဟောနိုင်တဲ့ပုံကအများဆုံးတာဆုံးပေါ့ပြောကြရင်တော့ဓမ္မတိဋ္ဌံကြကြဟောတယ်ဆိုတော့ဘုန်းကြီးတို့လောကစကားတွေမပါဘူးခုဘုန်းကြီးတို့ပြောနေရတဲ့တော်ရောင်တောင်ရောင်လောကစကားတွေပါလို့ပါတရားစကားတတ်တတ်မဟုတ်အဲ့ဒီအရှင်မြတ်ကြီးကတရားဟောတဲ့ကတရားစကားတတ်တတ်ပဲဓမ္မတိဋ္ဌံကြကြတရားတတ်တတ်ပဲဟောတယ်အဲ့လိုဟောပြောတဲ့နေရာမှာအသာဆုံးဣတိတေရတော့ပေါ့အဲ့ဒီနှစ်ဘွဲရ သူဟာဒီရှင်သူဂုတိဖြစ်ဖို့အတွက်ဘုရုမုဒ္ဒမြတ်စွာဘုရားလက်ထက်ကစုပန်ခဲ့တော့အဲ့ဒီချိန်တော့သူကကောတိယရသေအနေနဲ့ဖြစ်ဒါကြောင့်ဘုန်းကြီးတို့ဘုန်းကြီးတို့ဗုဒ္ဓဂေါရမသာနာနဲ့ဘုရုမုဒ္ဒရမြတ်စွာဘုရားသာနာအဆက်ဆက်ရှိတယ်ဆိုကဘာတသိန်းကာလတုန်းကဘုရုမုဒ္ဒရမြတ်စွာဘုရားပွင့်ဘုန်းကြီးတို့ဖျားဖြစ်ဖို့တင်ခြင်းဖျားဖြစ်ဖို့じゃလေးတင်ခြင်းနဲ့တမ္မာသမ္ဗုဒ္ဓဖျားဖြစ်ဖို့လေးတင်ခြင်းနဲ့ကဘာတသိန်းကျင့်ရပါတယ် ဣစေကဗုဒ္ဓဖြစ်ဖို့ကြတော့နှစ်သိမ့်ခြေနဲ့ကဘာတသိမ့်ကျင်ရတယ်။တခါအက္ခတာဝကရှင်သာရိပုတ္တရာလို့လို့ရှင်မောက္ကံလို့ဖြစ်ခြင်းတော့တသိမ့်ခြေနဲ့ကဘာတသိမ့်ဖြစ်ခြင်းရပါ။ဘာလို့ဖြစ်ကြတာပြော။နောက်တာမန်ပေါ့အဲအဲ့အောက်ကမဟာတာဝကကိုလည်းတာမန်တော့မဟုတ်ပါဘူးမဟာတာဝကပုဂ္ဂိုလ်ကုတုကုတီလို့ရှင်ရာဟုလာလို့လို့ရှင်အာနန္ဒာလို့လို့ကျတော့ကဘာတသိမ့်ပါနေဖြစ်ရတယ် အဲ့တော့တော်တော်များများကကဘာတသိန်းပါဖြစ်တယ်ဒီဘဒုမုဒ္ဒမြတ်စွာဘုရားလက်ထက်ကနေဆူတောင်းခဲ့ကြတဲ့ပုံကိုကြီးပဲ။ဂျန်နဲ့မဟာတော်ကအဂတောကနှစ်ပါးလွင်ဂျန်တဲ့ပုံကိုရောဘဒုမုဒ္ဒမြတ်စွာဘုရားလက်ထက်မှာဆူတောင်းပြီးပါရင်ဖြစ်ခဲ့ကြလွန်ခဲ့တဲ့ကဘာတသိန်းကလာ။ဒါကြောင့်မို့ဘဒုမုဒ္ဒမြတ်စွာဘုရားနဲ့ဘုန်းကြီးတို့ဘုရားကဘုရားမြတ်စွာဘုရားအဆက်ဆက်ရှိတယ်ဒီလိုမင်းကြ။အဲ့ဒီဘဒုမုဒ္ဒမြတ်စွာဘုရားလက်ထက်မှာရှင်သူဝီအလောင်းမထေလောင်း ရှင်သူဝတိမထေရလောကကောတိယယသိအနေနဲ့ဖြစ်ခဲ့တယ်ဖြစ်ခဲ့တဲ့အချိန်မှာဘုရားကဒီဘုရားကုံတော်ကို ပွားများဖို့ဟောကြားခဲ့တာပေါ့အဲ့ဒီတရားလေးပါအဲ့ဒါတွေကိုရှင်မြတ်ကနောက်ပိုင်းပြန်ပြောပြဘာဝေဟိဗုဒ္ဓနုတ်တိဘာဝနာရမနုတ်တရဣမတတိဘာဝေတေဝပုရိယတတိမာနတံဘာဝေဟိဗုဒ္ဓနုတ်တိဘုရားကုံတော်ပွားများကြ ဘာဝနာတော့မနုဿသမထကမ္မဋ္ဌာန်40ရှိတယ်အဲ့ဒီ40ထဲမှာဒီဗုဒ္ဓနုတ္တိကအကောင်းဆုံးဘာဝနာပဲဒီမှာတော့နှမျိုးပြောကြတော့ပေါ့နော်အကောင်းဆုံးဘာလို့ပြောလဲဆိုတော့စိတ်ဓာတ်တွေရှင်လန်းတက်ကြဖို့အဲဝိပဿနာခြေခံဖြစ်လို့ဆိုပြီးဒီဘုရားကုံတော်ဘာစိတ်ဓာတ်တွေရှင်လန်းတက်ကြစိတ်ကြည်လင်စေတာပေါ့နောက်ဝိပဿနာခြေခံဖြစ်တယ်ဆိုဒီအကြောင်းပြနှမျိုးပြောတာအဲ တခုတွေ့တယ်ပေါ့နော်နောက်တစ်ခုကတော့ဘာတွေ့ရလဲဆိုတော့သမထကမ္မနာ40ထဲမှာဗုဒ္ဓလူကြီးအမြင့်ဆုံးအမြတ်ဆုံးအသာဆုံးအကောင်းဆုံးဘာကြောင့်ပြောလဲပရမတ္ထတရားတွေဆင်ញင်တာပါဝင်နေတဲ့အတွက်သူကဒီဘုရားကုံတော်ဆင်ញင်တာကတတိနဲ့ညာနဲ့ဒါနဲ့ပဲဆင်ញင်ရတာဘုရားကုံတော်တွေကိုညာနဲ့ဆင်ញင်တတိနဲ့မပြတ်အောင်မရတာဒါကိုပြောတယ်တခြားကမ္မထာနေကြလိုက်ကြည့်တယ်လေ ုန်းကြီးတို့ဟိုကတိုင်း၁၀ပါးဆိုလေပညာတွေပဲကတိုင်းဝန်ပညာကိုအာယုံပြုပါအာတုဘဆိုအာတုဘပညာပဲမေတ္တာကရုဏာမုဒိတာဆိုတတ္တဝပညာနမိတ်တွေကိုဒါအာယုံပြုပွားဒါကိုဆိုလို့ဘုရားနုတိပွားတဲ့အခါကျတော့သူကအဲဒီတတိနဲ့ညာနဲ့ပွားတာပထမတ္တတရားတွေပေါ့နော်ဒါကိုဆိုလို့ပရမတ္တဆိုဘာလဲဆိုဗိဓမာတရားတွေကိုဆိုလို့တယ်ဗိဓမာတရားဆိုတာက အဘိလွန်ကဲထူးမြတ်တဲ့ဓမ္မတရားပေါ့သုတ်တန်တရားတို့ဝိနည်းတရားတို့တဲ့လွန်ကဲထူးမြတ်တဲ့တရားဘိဓမ္မာတရားပေါ့ဘိဓမ္မာတရားဆိုတာကဘုန်းကြီးတို့ပရမတ္ထသစ္စာအရိယသစ္စာဥစားပေးဟောတယ်သုတ်တန်တို့ဝိနည်းတို့ကြာသမုဒိယသစ္စာဥစားပေးဟောတယ်ပရမတ္ထသစ္စာအရိယသစ္စာဆိုဘာလဲဆိုစိတ်စေတသိက်ယုတ်နိဗ္ဗာန်တရားတွေပေါ့ဗျာအဲတော့ဘုရားနုတိဘွားနေတဲ့ပုဂ္ဂိုလ်ပရမတ္ထသစ္စာအရိယသစ္စာတရားတွေဖြစ်တဲ့ ခုနကစိတ်စိတ်တိတ်ဒီတရားတွေကိုဆင်ញင်သုံးသပ်နေလို့အမြတ်ဆုံးလို့ဒါပြောရတယ်ဒီလိုပြောတော့တယ်အဲ့တော့ဒါကဘာဝေဟိမနုဗုဒ္ဓနုတ္တိဘာဝနာနာမနုတ္တံတိပြအောက်ကလေးပုတ်ကောင်းပါဣမံတတိဘာဝေဟိတောဒီဗုဒ္ဓနုတ္တိဘာဝနာပွားများရင်ကြောင့်ပုရိယေတတိမာနတံကိုယ့်ရဲ့စိတ်ဆန္ဒကောင်းတဲ့အလိုဆန္ဒကောင်းတဲ့အကြံစီမှန်များ အောင်မြင်ပုရိယတိပြီးဆုံးလိုက်မယ်အောင်မြင်လိမ့်မယ်ဒါလေးကြည့်ပြီးရှေးဆရာတော်ကြီးတွေကဘဝမှာအောင်မြင်ကြီးပွားခြင်းခုံတော်မေတ္တာပါဒါကိုပြောပါနော်ကိုယ်လုပ်ငန်းတွေခက်ခဲတွေရှိလာပြီးစိတ်တမကြနဲ့ဘုရားကုံတော်လေးဝတ်ထားပြီးပွားတယ်နော်ဘာလုပ်ငန်းမဆိုပေါ့အောင်မြင်ခြင်းဒါလေးကိုလည်းဘုန်းကြီးကပြောခြင်းပါတယ်ဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာတွေလည်းဒါပဲလုပ်ရတာပဲတကယ်ခက်ခဲတွေရှိလာရင်ဒါတွေပွားရတယ်ဒါတွေလုပ်မှကိုယ်လုပ်ငန်းအောင်မြင်တယ် ဒါလေးမှတ်တာနော်ခိုးလုပ်တွေခက်ခဲရှိလာပြီဆိုရင်ဟိုဘုန်းကြီးတကားလေးရည်စရာပြပြောတော့ပါဒါကတော့လောကဆိုတော့ဒီလိုပဲမေးကြတော့ဘေရင်မေးဟိုမေးဒီမေးကြားမြင်မေးပေါ့ဒီလိုကအဲ့လိုမေးနှခကုန်မယ်လို့ဟုတ်လားဘေရင်မေးကကြားမြင်ဆရာမလည်းမေးကုန်မယ်ပြီးတော့ဘာပြောလဲသူတို့ကလည်းဘုရားတရားပဲပြန်ညွှန်တယ်ဘုန်းကြီးမန္တလေးနေကဘုန်းကြီးတို့တော့ဆောင်းဝဲလေးပါပြီးအောင်တော့ပညာရေးလမ်းကြောင်းပေါ်ရောက်တာတကယ်ချင်းဘုန်းကြီးတို့ကကျတော့အကြီးတန်းဂျာကြီးကြာ ရတော့သူကဘာလဲလဲဘေးရီပညာသင်တော့ဘေးရီပညာသင်သင်ဟာသူကလည်းကြီးပွားနေတယ်ဗျသူကဘုန်းကြီးတော်တော်ကြီးပွားသည်အဲဒီလိုဘုန်းကြီးဥပုံတွေတွေပါလေစာချပြီးသူเจ้าဝင်သွားတယ်အာသူကဘေးရီမလေးတုံးကင်းယူပြီးဟောရတာလူတန်းကြီးပဲဟာဘုန်းကြီးတစီတယောက်ဝဲကနေနားထောင်တာပေါ့ဟာဘာလို့လိုက်လဲညို့တချောင်းတာဘာလို့လိုက်ဘာလို့လိုက်အဆင်ပြေသွားလိမ့်မယ်ပေါ့အဲလိုနဲ့ဘေးရီဟောတဲ့လူကကုံကုံမှသူစီရောက်သွားတယ် ဟာကုလူကသူများဒုက္ခရောက်နေတာကဲနိုင်လို့လားဟာဘုန်းကြီးကလည်းဘယ်ကဲနိုင်မှာလို့များသောအဲ့လိုလုပ်နေရလို့ဘုရားတရားမေ့နေတာဗျာအဲ့ဒီကကျတော့ဖယကုကုပြီးတာဖယ်ဘုရားမှာဘာပန်းလူလိုက်ဘာတက်သေးလူလိုက်ဘယ်လိုလုပ်လိုက်ဒါပဲတဲ့ဖယကုအဲ့လူတွေကများသောရင် ကုသိုလ်ကောင်းမှုတွေမေ့နေတာများကုသိုလ်ကောင်းမှုတွေမေ့နေတော့ပိုးခါတယ်ပေါ့အဲပြောချင်တာကဘယ်ရင်သွားမေနှခါကုံတော့ပေါ့ဗျာနော်သူ့မိကကုံမယ်နောက်တက သူခိုင်းတဲ့အတိုင်းလုပ်ရတော့တခါကုသိုလ်ကောင်းမှုပဲပြန်လုပ်ရတာကိုအဲတော့မှတ်ထားပါယုံရင်ကျင်လဲယုံပေါ့နော်ဒါကတော့ဆွမ်းလန်းကြီးနေတဲ့တိတ်မထားရအောင်တိတ်ကညံ့လာရင်ဒီဘုရားကုံတော်ပွားတာမေတ္တာပွားတာလုပ်ပြီဒါကုဏကဟိုကြည့်ပြီးတော့ရှေးဆရာတို့ကြီးမိတ်နာလေဒါလေးသိထားပါဘဝကလွတ်မြောက်ခြင်းဝိပဿနာတရားထုတ်ဘဝတွေကလွတ်မြောက်ခြင်းဝိပဿနာတရားထုတ်နော်အဲ့ဒါလေးမှတ်ထား ဝိပဿနာတရားထုတ်ဝိပဿနာအမထုတ်ပဲနဲ့တော့ဘဝတွေကမလွတ်မြောက်ဘူးဝိပဿနာတရားထုတ်ဆိုခုနကဒီအမှန်တရားတွေသိအောင်လုပ်ရတော့ဗောနော်ဆင်းရဲတဲ့အမှန်တရားတွေဆင်းရဲဖြစ်ကြောင်းအမှန်တရားတွေဆင်းရဲတဲ့အမှန်တရားဆင်းရဲဖြစ်ကြောင်းအမှန်တရားတွေချုပ်ငြိမ်းရာတွေချုပ်ငြိမ်းရာနေရာချုပ်ငြိမ်းရာနေရာကိုရောက်ကြောင်းအကျင့်တွေဒါတွေသိမှအထုတ်လို့ရအဲကြမှာ ကိုလိုချင်တဲ့ပန်းတိုင်ရောက်တာပေါ့နော်ဒါကတော့ဘုန်းကြီးတို့မပြောချင်တာလည်းဆိုတော့ခုနကရှေးပညာရှိဆုံးမာတာတဲ့ဆုံးမာလေးပေါ့ဒါလေးပြောချင်တော့ပြီးတော့မှဗုဒ္ဓနုဒတိမှာဝိပဿနာပြောင်းရှုနည်းဒါလေးပြောမှာပေါ့ဒီမှာတော့ဝိပဿနာပြောင်းရှုတဲ့နည်းမှာတော့နှစ်မျိုးတွေ့တယ်ပေါ့ဗျာအင်္ဂလိပ်အင်္ဂလိပ်ထေရတို့ကတစ်မျိုးပြောတယ်နောက်ပြီးတော့တခြားကျမ်းဂန်ပေါ့ဘုန်းကြီးတို့ မာသရိပဒံသုတ်ထကရာတို့ဝိသုဒ္ဓိမဲ့တို့တခြားနေရာတော်တော်များများတွေ့လို့ပေါ့အဲ့ဒီနေရာကြီးကြတော့တမျိုးပြောတယ်ဘယ်လိုပဲပြောပြောနောက်ဆုံးဆုံးသက်ကတော့ဝိပဿနာရှုနည်းပါပဲအဲ့တော့ဒီမှာနှစ်မျိုးပြောကြတာနံပါတ်1ကအင်္ဂုတ္တထက္ကရာကြဘာပြောလဲဒါလေးအရင်ပြောမယ်အင်္ဂုတ္တထက္ကရာကြတော့ဒီဝိပဿနာ ပြောင်းခြင်းတဲ့ပုံကိုများပေါ့ဘယ်လိုပြောင်းမလဲဝိပဿနာပြောင်းရှုခြင်းတဲ့ပုံကိုများပေါ့သူကတော့ပိုးလွယ်တာတော့ပိုးနားလွယ်တာရင်ပြောပါမယ်လေခုနသူပြောတာခန္ဓာ၅ပါးရှုခိုင်းတာတခြားနေရာတွေကြတော့ခွန်ကြီးတို့ဝိသုဒ္ဓိမက်တို့ပြီးတဲ့ကကြတော့သင်္ကိတိသုတ်ထကရာတို့ဒါကြတော့တစ်မျိုးပြောတယ်ဟိုအဲ့ဒါပိုးလွယ်တယ်အဲ့ဒါရင်ပြောမယ် ဘုရားကုံတော်တွေပွားတယ်ဆင်ញင်တယ်ညံနဲ့ဆင်ញင်တတိလေးနဲ့မပြတ်ပွားရင်ပွားရင်ဝိုင်းနေစိတ်တည်ကြည်လင်းလာတယ်စိတ်ကြည်လင်းလာရင်ဆင်းတက်ပြီးတော့ပီတိပတ္တိတွေဖြစ်လာတယ်အဲ့ဒီပီတိလေးပေါ့မပြတ်ပွားများတဲ့ကပီတိမျိုးစုံလည်းဖြစ်နိုင်ပါအဲ့ဒီကနာရီပင်ကြောင်းတကတတိဆိုပီတိ၅မျိုးလုံးဖြစ်တာပဲအဲ့ဒီပီတိကိုမှအနေစာဒုက္ခအနတ္တမြောင်ရှုရတာလို့ရှုရင်လည်းယဟနာဖြစ်သွားတယ် ဒါပီတိရှုလို့ရဟနာဖြစ်တဲ့နေ့တနေ့ပေါ့အဲ့ဒါတော့ဘုန်းကြီးတို့သင်္ကတိသုတ်ထကရာမှာလည်းပါတယ်ပြီးတော့ကဝိသုဒ္ဓိမမှာလည်းဒါပဲပါတယ်ဝိသုဒ္ဓိမကြဗုဒ္ဓရမဏပိတိလပိတဝဝိပဿနာဝိတိတဝအရတံဘာဘုနာတိဖရာကုံတို့ပွားများခြင်းကြောင့်ဖြစ်လာတဲ့ပီတိလေးကိုဝိပဿနာရှုပါဝိပဿနာရှုတယ်ဆိုတာကပီတိတို့ အတ္တိဆိုနှစ်သက်တာတဲ့သဘောဒါလေးတွေပေါ်ပြီးပြောဖြစ်ပြီးပြပေါ့အနေစာဒုက္ခအနတ္တမြင်အောင်ရှိပါရှုရှုနဲ့ဝိပဿနာဉာဏ်နဲ့စဉ်စဉ်တက်ပြီးတော့ရဟန္တာဖြစ်သွားတော့ဒါကိုဝိသုဒိမကခုနထေရာကြီးတွေကြည်ပြီးပြန်ရေးတာပါနောက်တစ်ခုဘုန်းကြီးတို့ဟိုတလောကသာမဇ္ဇညာပပပိုင်းတော့လည်းတစ်ခါပြောခဲ့ပါတယ်နော်ဇေဒီသွားဖူးတယ်ဖျားသွားဖူးတယ်ဗောဓိညောင်ရင်သွားဖူးတယ်အဲ့ဒီနေရာမှာ စေတီဖူးမြော့တာတို့ဖရာရုပ်ပါတာကြောတဲ့ခါတို့ဘောရိညောင်းမဲ့ကြောတဲ့ခါဖရာကိုအာယုံပြုရတယ်ဖရာအာယုံဖရာကုံတော်ကြီးပေါ်ရတယ်နော်ဖရာကိုလှည့်ပြီးပြန်လာမျိုးမဟုတ်ဘူးခုကကဖရာဖူးတယ်ဖူးတယ်ဆိုဟိုရွှေလူရှင်တော်များများပဲဖရာလှည့်ပြီးပြန်လာတာဘာကုံတော်မှလည်းမပွားဘူးဘာပွားအောင်မှလည်းမသိဘူးဒါမျိုးတွေဖြစ်တယ်မဟုတ်ဘူးနော်ဒီမှာဘုန်းကြီးတို့ဒါထပ်ပြောပါတယ် ရာပဲသွားသွားရုပ်ပွားတော်ပဲသွားသွားဇီဒီပဲသွားဖူဖူဗောရိညာမင်းသွားဖူဖူဖရာရဲ့ဂုဏ်တော်တွေကိုပွားများပါစိတ်ညနှလုံးသွင်းမှာတန်ဃာတွေဖူးမြော်တယ်တန်ဃာတွေဖူးမြော်တယ်ကလည်းတန်ဃာဂုဏ်တွေကိုစိတ်ညနှလုံးသွင်းရနော်ဓမ္မဟိုငါဘုန်းကြီးငါဆရာတော်ဆိုပျောက်သွားတယ်တန်ဃာဂုဏ်စိတ်ညနှလုံးသွင်းရအဲဒီဖရာဂုဏ်တော်စိတ်ညနှလုံးသွင်းတယ်တန်ဃာဂုဏ်စိတ်ညနှလုံးသွင်းတယ်အဲ့မှာ တံပဇညာပါပါအသေးစိတ်မူရာ ရှုမှတ်တဲ့ခါမှာမာသရိပံတုတ်ထကရာမှာပေါ့တန်ခါကုံဆင်ញနှလုံးသွင်းဘုရားကုံဆင်ပီတိလေးတွေဖြစ်လာနိုင်မယ်အဲ့ဒီပီတိကိုပဲခရဝရတော်အပြည့်မြင်အောင်ရှုဖြစ်ပြည့်မြင်အောင်ရှုဖြစ်ပြည့်မြင်အောင်ရှုနေဝိပဿနာဆင်ញအတွက်နိဗ္ဗာန်ရသွားရင်ဒါပြောတယ်ပေါ့ဗျဒါကတော့ဘုန်းကြီးတို့ပီတိကိုရှုတာအဲ့တော့ဒီဟာကိုဝုထုကြောင်းလေးနဲ့ဘုန်းကြီးပြောပါမယ်ဒါလည်းတော်တော်မှတ်သားစရာကောင်း ဒီဝိတုကြောင်းအနေနဲ့ဘယ်မှာပါလဲဆိုတော့ဘုန်းကြီးတို့ဝိသုရိမက်မှာပါပါတယ်တရားနဲ့ပတ်သက်ပြီးမှတ်တမ်းတင်ထားတော့အချိန်တုန်းကပေါ့သေယောကျွန်းမှာကတ္တအန္တကာလကျောင်းတိုက်ကြီးရှိပါတယ်အဲ့ဒီကျောင်းတိုက်ကြီးမှာဖௌဒ္ဓဒေဝဆိုမထေရမြတ်ကြီးကသတင်းသုံးပါဒီမထေရမြတ်ကြီးကဘုရားကုံတော်အမြင်မပြတ်เนาะဒီဟာပဲပွားတယ်เนาะမှတ်တာ ဖရာကုံတော်ပဲမြဲမပြတ်ပွားတယ်။ပွားရင်းနဲ့သူကဘာလုပ်လဲဆိုတော့ဒီကြောင်းတိုက်ရဲ့စေတီရှိရင်စေတီရင်နာဝတ်ပေါ့ဗျာ။ဗောဓိရင်နာဝတ်တို့ဒါတွေလောက်ပါ။ကြောင်းတိုက်မှာလည်းဝေယဝိစာတွေလောက်တယ်အမြဲတမ်းဒီပြည့်စီလဲ။အဲ့တော့သူ့မှာသူတို့ကြောင်းတိုက်မှာဇေတီရှိပုံရပါ။အဲ့ဒီစေတီရင်နာအမြဲတမ်းလောက်တယ်။ဖရာတောက်တော်ကြီးပန်းတော်ကြီးတင်လာတို့ဆုံးကံပြန်လာဆုံးကတ်တာတို့ဘုန်းကြီးတို့ပါတယ်ဒါတွေလောက်ကြပါတယ်။ပြန်လာရင်ဘုန်းကြီးတို့က ဒီလူတို့တော့ဒီထဲမှာတခုတရားတွေထက်ကတာမဟုတ်တပိတ်လိုက်ကကြတာများတယ်တပိတ်လိုက်ကတပိတ်လိုက်ကပြီးတော့နောက်ပြန်ယူလာပြီးဒါပဲပြန်ဖုံးပေးတယ်အဲတော့ရှင်မြတ်ကြီးကမြဲမပြတ်ပေါ့နော်ဒီဇေဒီရှင်ပြင်ကိုပြည့်စည်လိုက်တဲ့မှိုက်ကျုံနေပြီးတော့ကဇေဒီရှင်ပြင်ယူညီညာအောင်သဲတွေအနီနာရှိတဲ့ချောင်းတို့မြစ်တို့မှာရှိတဲ့သဲတွေယူဖြတ်ခဲနေကြည်လိုက်ညီညာတန့်ပြနေတာပေါ့ အဲ့လိုလို့ရင်လည်းဒီဟာတွေကြည့်ကြည့်ပြီးသူကုသိုလ်လေးတွေကြည့်ပြီးဝမ်းမြောက်ဝမ်းသာဖြစ်တော့ဒါကြောင့်မို့ဒီတန်ရှင်းလုပ်တဲ့ပုံကများကနံပါတ်1ကိုယ်စိတ်ကိုကြည်လင်စေတယ်နော်ကိုယ်အိမ်မှာပဲဖြစ်ဖြစ်ကြောက်မှာဖြစ်ဘယ်နေရာဖြစ်တန်တန်ရှင်းတတ်တတ်ရနေတာပုံရေးကြည့်တယ်အဲ့ဒါလည်းစိတ်ကကြည်လင်တယ်ကိုယ်စိတ်လည်းကြည်လင်တယ်တန်ရှင်းလုံးကိုယ်စိတ်ကြည်လင်တယ်လို့ဒီမှာတွေ့ရတဲ့မြင်ရတဲ့ပုံကလည်းစိတ်ကြည်လင်စေတယ်ပြီးတခါပါလဲဆိုတော့ဒီ နိဗ္ဗာန်ရင်မှာရှိတဲ့နတ်တွေကလည်းနှစ်သက်တော့သဘောကျတော့ပြီးတော့ရုပ်ဆင်းကလည်းကိုယ်ကကြည်လင်တန်ရှင်းတဲ့ခါကျကိုကိုယ်တိုင်ရုပ်ဆင်းနေကြည်လင်တာပေါ့သိသွားတဲ့ခါလည်းကောင်းတဲ့ပုံမှာရောက်တယ်ဆိုတာဒါတပြက်လဲတဲ့အကျိုးပရိယောပါဠိတော်ဘုရားကိုယ်တိုင်ဟောတာတော့ဘုရားရှင်ကိုယ်တိုင်ဟောတာအဲ့ဒီမထေမြတ်ကြီးဟာနေပေါင်းများစွာဒီဘုရားကုံတော်ဘာလဲစေတင်္ဂနာဝတ္တိလုံရင်လုံရင်လုံရင်နဲ့နောက်ပိုင်းကျဘာဖြစ်လာလဲဆိုတိတ် ပမာတိတွေအကောင်းလာဒီနေ့ကျတော့သူကခါထုံးစံအတိုင်းပေါ့စီတီရင်မင်းကြီးကိုတပြက်စီလိုက်တယ်အမိုက်တွေကျုံတယ်စီတီရင်ကြီးတန်စီတီရင်မင်းတန်ရှင်းသွားတဲ့ခါကျတော့တပြက်စီကိုတပြက်စီကိုကင်မတ္တရပေါ့မျက်စိမိတ်ပေါ့ကိုယ်မြင်တစ်ခုလုံးကြည့်ပြီးတော့စိတ်ကကြည်လင်ချမ်းသာကြည်လင်ချမ်းသာတဲ့အချိန်မှာပဲသူကဂုဏ်တွေတစ်ခုတစ်ခုတစ်ခုပေါ့နော်ကိုဘုန်းကြီးတို့တင်တာတွေက ပထမဆုံးရအောင်ကြည့်ရမယ်ရအောင်ကြည့်ပြီးတော့တကူပြီးတကူတကူပြီးဉာဏ်နဲ့ဆင်ញံနှလုံးသွင်းတတိနဲ့အောင်မပြအောင်မေ့အဲ့ဒီလိုဆင်ញံနှလုံးသွင်းနှလုံးသွင်းလို့တော်တော်လေးကြာလာတယ်ကအတမလန်ကြီးကြားလို့ဇီရီပြင်းလှမ်းကြည့်လိုက်တော့တုံးမြောက်ကြီးတကောင်ကဘာလုပ်လဲဆိုဒီမှာတော့နောက်ချေးကြောက်တွေကိုရင်ပြင်မှာခြေမွပြီးတော့ခြေမွနေတယ်လို့တွေ့ရတယ်လို့ဒီလိုစာပေမှတ်တမ်းတယ်တမျိုးဖြစ်နိုင်တာကတော့ဒီထဲမှာသစ်ပင်တွေရှိတာပဲ ဒီသိရွက်တွေခုချတာမျိုးလည်းဖြစ်နိုင်တာနော်သူကမနက်ကဖန်ဆင်းတဲ့မြောက်ကိုမနက်ကလည်းဒီလိုညဉ့်ညပပကန်ကြီးမကန်ကြီးမသိရွက်ချွေချတာလည်းဖြစ်ကောင်းဖြစ်နေညမတန်းတင်တာတော့နောက်ချေးကြောက်တွေကိုကောက်ပြီးတော့ခြေမွနေတယ်ဆိုဒီမျိုးပြောတယ်အဲတော့ရှင်မြတ်ကြီးကမြောက်အစ်စ်ထင်ပြီးမြောက်ကြီးမောင်းလိုက်နောက်ချေးကြောက်တွေကျုံလိုက်ဒွေစီလှဲလိုက် စုလိုက်တနေ့ကုန်သွားတယ်ဘာမှလုပ်လို့မရတော့အဲ့လိုဖြစ်နေ ဒါပေမဲ့လို့သူကနှောက်ရှက်တယ်လို့မထင်ဘူးတဘာဝမြောက်ပဲထင်တာအဲဒီနေရာအဲလိုတနေ့ကုန်လုံးလိုက်တဲ့အခါကျသူ့တမာဒီလည်းပြတ်သွားတာပေါ့ယော့သွားတာပေါ့ဘုရားကုံတော်အဲဒီတဆင့်တဲ့ဝိပဿနာပြောင်းလို့မရဘူးနောက်တနေ့မှလည်းဒီလိုပဲဘုရားဝင်တပြက်စီလဲတန်ရှင်းလို့စိတ်ကြည်နူးတော့ပေါ့ဗျာတန်ရှင်းကိုယ်မြင်ကြည့်ပြီးတော့ကိုလှုပ်ထားပြီးကြည်နူးအဲ့မှာဘုရားကုံတော်ပွားတာ ရောက်ကုန်တော့ဘာလို့ပီတိလေးဖြစ်ခါရေးပြီဘာဖြစ်လာလဲဆိုနွားအိုကြီးတကောင်ရောက်လာဈေးဒီပြင်းချင်းပြင်းပေါ်မှာနောက်ချီတွေပေါ့ဟိုစွန့်ဒီစွန့်နေလို့နွားအိုကြီးမောင်းလိုက်နောက်ချီတွေကျုံလိုက်ဘလို့မှလှုပ်လို့မရနွားအိုကြီးကလေဒီကြောင်ဖျားဝင်ပတ်ပတ်လည်းပဲသွားနေအဲ့ဒီနေရာလေတနေ့ကဘာမှလှုပ်လို့မရဘူးရှိထားတဲ့တမဒီလေးပြက်သွားပြန်တယ်ဟိုရှင်မြတ်ကြီးမှာယဟန္တာဖြစ်နိုင်တဲ့ သီလသမာဓိပင်သီလသမာဓိရှိပေမဲ့လို့လည်းအနောက်ရှက်ဝင်လာတယ်ကတနေ့တာကုံသွားတယ်တခါတလေလုပ်ငန်းကိစ္စမတွင်ကျဘူးဒါမှဒါနော်ကောင်းတဲ့လှုပ်လို့ရင်ဒီအနောက်ရှက်ဆိုတာပေါ်တယ်ဗျဘယ်နေရာဘယ်ဌာနဒါမှဒါနော်လောကီလာလို့လည်းပြောလို့ရအဲ့ဒီတော့နောက်ရှက်ပေါ်ရင်နောက်ဆုတ်ဆရာမလို့မေတ္တာပို့တာတို့ကိုကုသိုလ်ကောင်းမှုတွေမျှပေးဝေတာဒါဆိုတရားလောလောကူအောင်မြင်လို့ရပါနော် သူတို့ကိုအတိုက်ခံလို့ပို့တော့ဒုက္ခရောက်တတ်တယ်เนาะအဲ့ဒါသတိထားဖို့ဒါကြောင့်ခုနကဘုန်းကြီးတို့ဟိုတန်ဖိုးတွေရွတ်မောင်းထုတ်တာဒါမျိုးတွေမလုပ်စေချင်ဘူးကြောက်လာရင်လန့်လာရင်များသောအားဖြင့်သူကကိုရတဲ့တန်ဖိုးတွေရွတ်ပြီးအတင်းမောင်းထုတ်တော့အဲ့ဒါမျိုးမလုပ်စေချင်ဘူးသူသမီးတော်တဲ့တောင်နဲ့တင်းချိုင်းနဲ့ကျင့်တဲ့ပုဂ္ဂိုလ်ကတော့မလုပ်ရပါဘူးဒါဝိသုဒ္ဓိမက်တူအတိချမှားတာဥပမာဆိုပါတော့ကိုကတင်းချိုင်းသွားကျင့်နေတယ်သူ့နေရာသွားသူ့တွေ့မှာပဲလေကြားမှာတွေ့မှာမြင်မှာပဲ ဒါကိုသူတို့မောင်းထုတ်လို့မရဘူးလေမောင်းထုတ်မဲ့ဆာဘာလုံးမှာလည်းမေတ္တာပို့မယ်ကိုပြုလို့ဒါကုသိုလ်ကောင်းမယ်မျှပေးမယ်ဒါအကောင်းဆုံးပဲတတိယမြောင်နေ့မှာဒီရှင်မြတ်ကြီးကဒီလိုပဲစေရီရှင်မြင်ကိုတန်ရှင်းရဲ့လို့ဒီပြစီလဲပြစီလဲပြီးကျင့်နာတာကြည်လင်တန်ရှင်းသွားကျင့်နာတဲ့ကစိတ်ကကြည်လင်လာတော့ဘုရားကုံတော်ကိုပွားများအထောက်ပါပွားများနေတဲ့တကအတ္တမလန်ကြတော့ကြည်လိုက်တော့ တခါတယောက်ကခြေတော့ခွင်နေတခါတယောက်ကဒီဖျားဘေးမှာလျှောက်သွားပြီးတော့နေအကြောင်းတွေထင်တာပေါ့လေရှင်မြတ်ကြီးတဲတွေကိုညင်ညာညာခင်းတာအဲ့တခါသွားလိုက်တော့ခြေတော့ခွင်နေတယ်ဟိုသွားဒီသွားနေဆိုအကြောင်းတွေဖြစ်အဲ့ဒီချိန်မှာမှ ရှင်မြတ်ကြီးစဉ်းစားတယ်ငါဒီနာရွာတွေဒီနာတဝက်ငါမပြတ်ဆုံးခံနေတာဒီနာရွာတွေမှာဒီလိုရုပ်ဆိုးဆိုးဒီလို ခြေတော့ခွင်နေတဲ့ပုဂ္ဂိုလ်ငါမတွေ့ဘူးပါဘူး ဧကနာတာမာနာများဖြစ်နေမလားအဲ့ဒါနဲ့တွားမိတော့စဉ်းစားမိတကားသင်ဟာမာနမဟုတ်လားမနှက်ဆိုတဲ့မနှက်ကလည်းမစိုးဘူးပြသူကဘယ်တော့မှမလိမ်ဘူးတဲ့အမှန်တိုင်းပြောတယ်မှန်ပါဗျာဒီရောမာနပါဗျာတကယ်တော့ရှင်မြတ်လှည့်စားလို့မရတော့ပါဘူးဆိုအဲ့မှာသူမာနဖြစ်ကြောင်းဝန်ခံတာဒါပေမဲ့ရှင်မြတ်ကြီးအပြစ်မမြင်ဘူးဘာဖြစ်လို့လဲဆိုတော့သူကဖရာကုံတော်ပွားနေကြဖြစ်တော့ဖရာကိုတိတ်ဖူးတွေ့ခြင်းတယ် ဒါကြောင့်သူကမနာကိုမေတ္တာရက်ခံမနာတဲ့သင်ဟာဘုရားတွေ့ဘူးပါတယ်သင်ဟာတကိုးကြည့်ပါတယ်ဒါကြောင့်ဘုရားရှင်ကပုံတရားကိုငါ့ကိုဖန်ဆင်းပြပါလားအဲ့တော့မနာကပြောတယ်ဟာရှင်ဖျားတယ်ဘုရားနဲ့တူအောင်ဖန်ဆင်းဖို့မလွယ်ဘူးဖျားတယ်ဘုရားကအင်မတန်ကိုကြည်ညိုစရာကောင်းတာဒါပေမဲ့ဘုရားတဲ့ဒီပြီးတော့အတော်တန့်အတော်အတန်အသင့်တူယုံတော့ဖန်ဆင်းပြနိုင်ပါတယ် အဲ့လိုလျှောက်ထားပြီးဖန်ဆင်းပြတော့ဖန်ဆင်းပြဗုဒ္ဓမနဖန်ဆင်းပြတဲ့ဗုဒ္ဓကိုပုံသူကိုကြည့်ပြီးဗုဒ္ဓရဲ့ပုံသူကိုကြည့်ပြီးဩမနဖန်ဆင်းပြတဲ့မနဆိုတော့အရာကလောဘဒေါသမောဟတွေရှိနေတဲ့မနပေါ့နော်အရာကဒေါသမောဟတွေရှိနေတဲ့မနဖန်ဆင်းပြတဲ့ဘုရားပုံသူတော်ဒီလောက်ကြီးညိုစရာကောင်းရင်တကယ်ဗုဒ္ဓအစစ်ဖြစ်တဲ့ ပုဂ္ဂိုလ်ကတော့လောဘဒေါသမောဟမာမနာတွေကင်းတော်မူတယ်တကယ်ဘုရားရှင်အစစ်ဆိုဘလောက်များကြီးညိုစရာကောင်းနိုင်မလဲအဲ့လိုအောက်မေ့ပြီးဘုရားကုံတော်နော်တရင်ငါအတွင်းမှာသူကငကောလည်းအချိန်ကတိတ်ကောင်းနေတော့ဝါများလိုက်တာပိဋိပတ်တိဖြစ်လာပိဋိတွေကိုမှ ရှင်မြတ်ကြီးအိဋ္ဌဒုက္ခနာတာဆင်ញင်တယ်အဲ့လိုပြောတော်ဟုသူဒီမကအိဋ္ဌဒုက္ခနာတာဆင်ញင်လိုက်တာအဲ့ဒီတည်ငါလေးအတွင်းမှာဝိပဿနာဉာဏ်နဲ့ဆင်ញင်တဲ့ မဉ္ဇဉ်ဘုံဉာဏ်နဲ့ဆင်းဆင်းဖြစ်ပြီးယဟနာဖြစ်သွားတယ်တကယ်တမ်းကျမန္တကဒီရှင်မြတ်ကြီးတရားမရအောင်လှည့်စားဖို့လာခဲ့တာခုကျတော့မလှည့်စားနိုင်မနဲ့မထေမြတ်ကြီးခိုင်းတဲ့အတိုင်းသူကဖန်ဆင်းပေးမိရတာဖြစ်သွားတယ်အဲ့ဒီဖန်ဆင်းပေးတဲ့အတိုင်းပဲယဟနာဖြစ်သွားတယ်ပေါ့လေအဲ့ဒါကိုသူကရိပ်မိတယ်သူဟာရှင်မြတ်ဒီလိုလှည့်စားတယ်ဒီပြီးတော့ရှင်မြတ်လှည့်စားတာခံလိုက်ရပါပြီဒီလိုပြောအဲ့မှာရှင်မြတ်ရောက်ပါမနာတဲ့ င့်ကိုငါလဲစားလို့ဘာမှအကျိုးမရှိပါဘူး။အကြောင်းငါတင့်ကိုမလဲစားပါဘူး။အခုပြောချင်တာတော့ဗာလဲဘုန်းကြီးတို့ဘုရားကုံတော်ပွားရင်ကြောင့်ပီတိလေးတွေဖြစ်လာတဲ့ခါမှာဝိပဿနာပြောင်းရင်အဲ့ဒီချိန်မှာအနေစာဒုက္ခနာတာရှုပြီးပြောင်းနိုင်ပါတယ်။ဒါတနည်းနော်။ဘုရားကုံတော် ပီတိပတ္တိဖြစ်အောင်ပွား။ပွားပြီးမှတမာရိယာမှာခဏတပြုတ်မဟုတ်ဘူးနော်ပီတိတွေတော်တော်များများဖြစ်အောင်ပွား။ဒီမှာရှင်မြတ်ကြီးအကြာကြီးပွားခဲ့တာ။ ခဏတစ်ပြုတ်ပြောင်းနေတော့ဝိပဿနာဉာဏ်ဖြစ်မှာမဟုတ်တော်တော်ကိုတည်ငြိမ်ပြီးဒီဘုရားကုံတော်ပွားဘုရားကုံတော်ကို ကတ်နေတာမြဲမပြတ်ပေါ့ကြံတဲ့အာယုံမဝင်မဲနဲ့တဏှာကြီးတိုင်းတဏှာကြီးပွားရင်တဏှာကြီးလုံးနှစ်နာရီပွားရင်နှစ်နာရီလုံးတရက်လုံးတစ်ပတ်လုံးဒီလိုကိုတည်ငြိမ်ကတ်နေမှဝိပဿနာပြောင်းရင်ဝိပဿနာဉာဏ်ဖြစ်ပါတယ်အဲတော့ရှင်ဘုရားကဒီလိုတမာရီမရပဲနဲ့ဝိပဿနာရှုလို့ရပါတယ်အဲ့ဒါတော့ဗာတိညာအဲ့ဒီလိုရှုမှနေဗာတိညာမှဖြစ်မှာ ဝိပဿနာဉာဏ်မှမဖြစ်ဘူးပေါ့ဗျာတခါလာလဲဒီတိုင်းတခါလာဒီတိုင်းဒီလိုပဲဖြစ်မှာဒါကတော့ဘုန်းကြီးတို့ဝိပဿနာပြောင်းဖို့တနည်းနောက်တနည်းကျတော့ဘာတွေ့ရလဲဆိုဒီဖြစ်လာတဲ့ပိဋိပတ္တိကိုပိတိန်ဝိခံပတဝါဒီပါဠိတွေအများကြီးတွေ့ရတော့ဗျာအဲ့ဒါကိုဖက်ခွာပေါ့နော်ပိတိန်ဝိခံပတဝါပိတိကို ပဲခွာပြီးတော့ဝိပဿနာရှုရမယ်ပိဋိပဲခွာလိုက်ဘာရှိမလဲဆိုဒါတွေနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ပဋ္ဌာန်းကျောင်းကိုဆင်ញင်တဲ့မဟာဂတိကမိယာတိတ်တမထေဆိုလည်းဒီတိုင်းသူကပဋ္ဌာန်းကျောင်းဆင်ញင်တဲ့ပိဋိပတ်တိဖြစ်လာဒီပိဋိပတ်တိခွာပြီးတော့ပိဋိပတ်တိရဲ့မိယာပေါ့ယုံနံတရားတွေရှုလို့ရဟနာဖြစ်တာဒါအင်္ဂုတ္တအထကရာအဲ့လိုဖွင့်ပြသူပြောတဲ့အတိုင်းဘုန်းကြီးပြောမယ်နော်ပြီးမှဘုန်းကြီးတို့လက်တွေ့ပိုင်းပြောအောင် ဘုရားကုံတော်ပွားနေတဲ့ပုဂ္ဂိုလ်ဟာပွားရင်ပွားရင်နဲ့ပွားနေတာဘယ်သူလဲယောက်ျားလားမိန်းမလားနတ်လားပြမလားအဲ့လိုစဉ်းကျင်စဉ်းစားတဲ့အခါကျတော့သူကပွားနေတာကဒီစိတ်လေးနဲ့တတိလေးနဲ့လေတတိဆိုတာစိတ်နဲ့တွဲနေတာပုဂ္ဂိုလ်လည်းမဟုတ်ဘူးတတ္တဝါလည်းဘာမှမတွေ့ရဘူးတတိဥသိစီးနေတဲ့စိတ်လေးပဲတွေ့တာပဲတတိတတိဥသိနေတဲ့စိတ်လေးကိုမှသူကခန္ဓာအနေနဲ့ကြည့်ရင် စိတ်လေးကခန္ဓာနဲ့ကြဝိညာဉ်နဲ့ခန္ဓာပေါ့ဘုရားကတော့ပွားရင်ပွားရင်လည်းချမ်းသာတဲ့ခံစားမှုတွေပြဝေဒနာခန္ဓာပေါ့ဝေဒနာစေတသိက်လေးကဝေဒနာခန္ဓာဘုရားကတော့ပွားတဲ့ကမှတ်သားမှုတွေရှိရတာပေါ့နော်ဘုရားကတော့ကိုပါတော့ပါလို့ဒါအဲ့ဒီမှတ်သားမှုတင်ညာတင်ညာခန္ဓာပဲပြီးတော့ဘုရားကတော့ပွားရင်ပွားရင်လည်းစေတသိက်အတွေ့အထိဖတ်တာလို့အစာရတဲ့တရားတွေပေါ့နော် ဒီဘုရားကုံတော်ရောက်တော့ကြောင်းကြဆိုင်တဲ့ဝိရိယတို့တတိတို့ပညာတို့ဒါတွေကတော့သင်္ခါရခန္ဓာပေါ့ဒါနာမခန္ဓာလေးပါဒီနာမခန္ဓာလေးပါနံတရားတွေကဘယ်မိဖြစ်တယ်လဲဘုန်းကြီးတို့ဟရိယဝတ္ထုပေါ့နှလုံးသားပေါ်မှာတီးနေတဲ့လက်တစ်ဖက်လောက်ရှိတဲ့သွေးပေါ်မှာတီးနေဒီသွေးရလဲတကူလုံးလည်းပန်းနေအဲ့ဒီဟရိယဝတ္ထုကဘယ်မိလဲဆိုမဟာဘုတ်လေး ဒီပါပေါ့အရိယဝတ္ထုလန့်ကျင်ရင်အရိယဝတ္ထုအနေနဲ့မမြင်ဘူးလို့ဘုန်းကြီးလို့ဘုန်းကြီးတို့ကြည်လံပူတာအေးတာမာတာပြောတာတောင်းတာတင်တာဒါတွေ့တာမဟာဘုတ်လေးပါလည်းဉာဏ်နဲ့ဥပါဒာယုတ်ကိုအမိပြီးမဟာဘုတ်လေးပါကိုအမိပြီးဥပါဒာယုတ်တရားဖြစ်တယ်အဲတော့အဲ့ဒီမဟာဘုတ်တို့ဥပါဒာယုတ်တို့ကခန္ဓာနည်းနဲ့ဖွဲ့ရုပ်ဖြစ်တဲ့အတွက်ယူပဲခန္ဓာပဲအဲ့တော့ဒီခန္ဓာ၅ပါးကိုချုပ်ရင်တော့ယုတ်နဲ့နာနဲ့ပဲဒါပဲရှိတော့ အဲ့ဒီယုံနဲ့နာမ်ပေါင်းကိုပထမဆင်းရဲအနေနဲ့သိအောင်ရှုရတယ်ဒုက္ခသစ္စာကိုဒုက္ခသစ္စာဖြစ်စေတတ်တဲ့တရားတဏ္ဍဒါကိုလည်းသိအောင်ရှုဒါကိုလည်းဘာကြောင့်ဖြစ်တယ်လဲဒါတွေကိုဒါသမုဒိယသစ္စာပေါ့ဒီသစ္စာနှစ်ပါးတို့ရဲ့ခြုံငင်းဟာនិရောဓသစ္စာအဲ့ဒီခြုံငင်းကြောင့်အကျင့်မဲ့မဂ္ဂင်၈ပါးမဂ္ဂသစ္စာပေါ့အဲ့လိုဒါကတော့အကြောင်းကျိုးသိတဲ့ဉာဏ်ပါပဲသစ္စာဉာဏ်ပရမဆိုဘုန်းကြီးတို့ဘယ်ဘာပြောရမလဲဆိုရုပ် တဘာဝနာတဘာဝမြောင်ကြည့်ရမယ်ပီတိရဲ့မိယာပါလဲဆိုယုံနဲ့နာနဲ့ပဲပီတိဆိုတာကစိတ်စေတသိက်ပေါ့ပီတိနဲ့အတူဖြစ်တဲ့စိတ်စေတသိက်တတိဥစည်းတဲ့စိတ်ပေါ့နော်အဲ့ဒါတတိဥတဲ့စိတ်ကြောင့်ဒီပီတိပတ္တိဖြစ်တာပီတိပတ္တိမရှိဘူးပဲနဲ့ဒီပီတိပတ္တိကဘာကြောင့်ဖြစ်လာလဲတတိဥစည်းတတိလေးနဲ့ဒီဘုရားကုံတော်မပြတ်စင်ဉာဏ်ပညာလည်းပါတော့သူနဲ့တူစိတ်စေတသိက်ကဘယ်တော့မှသူကျတတ်တတ်စေတသိက်ပါ အဲစိတ်ပါတယ်ပေါ့အဲစိတ်စေတသိက်ကနန္တရားတွေပဲခုနကဒီစိတ်စေတသိက်ကပဲမိလဲဒီရုပ်ခန္ဓာကိုယ်ပြီးမှီးနေတာပေါ့ဗျာချုံပြောရင်တော့ပိဋိပတ်တိကိုမရှုဘူးပိဋိပတ်တိကမိယာယုံနာတရားတွေကိုရှုတယ်ဒါကိုပြောချင်တာဝိပဿနာရှုတယ်ဆိုတာဘုန်းကြီးတို့ရဲ့ခန္ဓာရုပ်တဘာဝနာမ်တဘာဝတွေမြင်အောင်ကြည့်ရတာဒါမြင်အောင်ရှုတာဒီကနေတဆင့်တက်ပြီးတော့ဒီရုပ်တဘာဝနာမ်တဘာဝအကြောင်းကျိုးမြင်အောင်ရှုရတယ် ကြောင်းကျိုးဆက်ဆက်မြင်ဒီမှာတော့ကြောင်းကျိုးကဘုန်းကြီးတို့တာမန်ကြောင်းကျိုးရှိမယ်သစ္စာလေးပါကြောင်းကျိုးရှိမယ်ပရိစ္ဆသမုပ္ပါကြောင်းကျိုးရှိမယ်ပဋ္ဌာန်းကြောင်းကျိုးရှိမယ်တခုမြင်လုံးတော့ပါတယ်အဲကြောင်းကျိုးမြင်အောင်ရှုပါကြောင်းကျိုးမြင်အောင်ရှုပြန်တော့ကြောင်းကျိုးဆက်ဆက်ဖြစ်နေဝိပါယုံ nant တရားတွေအရိစ္ဆဒုက္ခအနတ္တမြင်အောင်ရှုမယ်ဒါတတိယညာမယ်အဲ့ရနေဆက်လက်ရှုမယ်ဆိုခတ်သွက်သွက်ပေါ့ခတ်သွက်သွက်ပြောက်တယ်ဥရပြညာပေါ့ယုံ nant တရားတွေခတ်သွက်အဲ့ရနေပြပြပြနဲ့ ဝိပဿနာဉာဏ်နဲ့ဆင်ဆင်တက်မဉဏ်ဖုံဉဏ်ရသွားတာပေါ့ဗျာမဉဏ်ဖုံဉဏ်လည်းဆင်ဆင်တက်ဒါတော့ဖုံရောက်သွားတာအဲတော့နှစ်မျိုးပေါ့နော်ဘုန်းကြီးချုပ်ပြောပါမယ်ပထမဆုံးနည်းကတော့ဒီဘုရားကုံတော်ပွားတဲ့အတွက်ပီတိလေးဖြစ်လာမယ်ပီတိပတ္တိအဲ့ဒီပီတိပတ္တိလေးကိုနေသဒုက္ခနာတမြောင်ဒါဝိပဿနာရှုနေနော်ဒါတနည်းနောက်တစ်ခုじゃအဲ့ဒီပီတိပတ္တိကိုခွာလိုက်တယ်ပီတိပတ္တိရမိရယုံ nant တရားတွေ ဒီခန္ဓာကိုယ်ဒီစိတ်ပေါ့ယုံနာတရားဆိုဒီယုံနဲ့ဒီခန္ဓာကိုယ်ကြီးဒါပြန်ရှုတာပဲအဲ့ဒါပဲနှစ်နည်းရတော့ဒါဝိပဿနာပြောင်းနည်းပဲနော်ဒီနေ့ဒီလောက်နဲ့တော့ဒီနေ့ဟောပြောဆွဆုံးပါတယ်တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖွညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။